နေ့နေ့ညနေ9နာရီထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း50မေတ္တာအကြောင်းပြောတယ်ပေါ့စရုဒ္ဓတွေကကမ္မထာ၄ပါးရှိတယ်အဲ့ဒီ၄ပါးတွေမေတ္တာအကြောင်းပြောနေပါမေတ္တာပွားတဲ့အခါမှာမနေ့ကတော့ဒေါသတွေအာကတံဘဝနေဘဝနဲ့ကိုယ်စိတ်ထဲမှာမေတ္တာပွားတဲ့ပုဂ္ဂိုလ်ဒေါသတွေအာကတတွေပြန်ပြန်ဝင်လာတတ်တယ်ငါကအရင်ဖြစ်တာလေး ငါကပြဿနာတက်ကြတာလေသမာရိယကောင်းလာပြန်ပေါ်တယ်အဲဒါကြောင့်နေရာရှင်သာရိပုတ္တရာကိုရောမြတ်ကြာတိလို့ပေါ်လာရင်ဒီဒေါသတွေကိုကောင်းကွက်ကိုရှာပြီးဖြေပြောက်ပါဒီလိုညွှန်းတော့အဲ့ဒါတော့ဘုန်းကြီးတို့ရန်သူမဟုတ်တဲ့ပုဂ္ဂိုလ်မုန်းတဲ့ပုဂ္ဂိုလ်မဟုတ်ပုဂ္ဂိုလ်ပဲဒီဒေါသဖြေပြောက်လို့ရတော့အရှင်မြတ်ဒီလိုဆိုပြီးတော့ရန်သူကြတော့ဘယ်လိုဒေါသဖြေပြောက်မလဲ ဒီနေ့အဲကောင်းစီလေးပေးတာပေါ့နော်ရန်သူကိုဒေါသဖြစ်ပြောင်းနေညာဒါပေးတာအဲလိုဘုန်းကြီးတို့စာအုပ်လေးရှိနေတော့နမဆူရီတမင်က ထုတ်မထားဘူးဗျအဲဒီစာအုပ်ပဲနည်းနည်းကြည့်ခုတော့ဒီတိုင်းပဲနားထောင်တာပေါ့ဗျနောက်တော့ဒီစာအုပ်ဒီပတ်လို့ရမယ်အဲကျွန်မစာအုပ်ရကိုကြိုက်တာလိုင်းတာတာပေါ့အဲ့ဒါပုံမှတ်မိတယ်ကိုယ်ကိုအမြဲတမ်းကိုနှုတ်နဲ့အန်တရယ်ပေးတဲ့ပုံကုမျိုးဆိုရင်ဒါက ရန်သူပုဂ္ဂိုလ်ပေါ်ခေါ်တာပေါ့ဗျာခါရီခရီးသွားရင်လာရင်လည်းသူ့တွေ့ရနဲ့အမြင်ကတဲ့စိတ်တွေဖြစ်မှာဖြစ်တယ်ကိုယ်လည်းသူကအမြင်ကတဲ့စိတ်တွေဖြစ်မှာအဲ့ဒါတော့မုန်းတဲ့ပုဂ္ဂိုလ်ခေါ်တယ်မုန်းတဲ့ပုဂ္ဂိုလ်လိုရန်သူပုဂ္ဂိုလ်လိုကြတော့ခုနကကောင်းကွက်ကိုရှာပြီးတော့မေတ္တာထားဖို့တော်တော်ခက်တယ်ကောင်းကွက်ရှာပြီးကြောက်ကြောက်ငြိမ်းဖို့ဖြေပြောဖို့တော်တော်ခက်တယ်အဲ့ဒီခါကျဘုရားကဘာနီးပေးသွားလဲဟောဘဝဘဝတွေက ဒီလိုတွေ့တယ်ဆိုတော့ဘဝဘဝတွေကဆွေမျိုးသားချင်းတော်ဆက်ခဲ့ရင်ပြန်တွေ့တယ်နော်ဘဝတစ်ခုမှာဘုန်းကြီးတို့ကဒီလူတွေလူတိုင်းဟာဘဝတစ်ခုဘဝတွေကလည်းခုချိန်ဒီမညာဘုံညာမရအဆုံးမတတ်သေးဘူးနောက်လည်းသွားရအောင်ပါမိဘအနေနဲ့လည်းတော်နိုင်တယ်သာသမီအနေနဲ့တော်နိုင်တယ်ညီကိုမောင်နှမအနေနဲ့လည်းတော်နိုင်တယ်ဦးကြီးဦးလေးတော်လေးတော်ကြီးစရှိပြီတဏှိနာပြီတဏှိဖြင့်တော်ဆက်တာ တော်ဆက်ကြောင့်မောဒီလိုငါတို့ပြန်တွေးတယ်ဆိုတော့ဘာတစ်ခုမှဆွေမျိုးသားချင်းတော်ဆက်လို့တွေးတာပဲအဲ့လိုဆွေမျိုးသားချင်းအနေနဲ့မေတ္တာစိတ်ထားလိုက်ဆွေမျိုးသားချင်းတော်ဆက်ရင်တော့မေတ္တာစိတ်ကဝင်လာတော့အိမ်မှာဒေါသငြိမ်းလို့တကယ်ငြိမ်းတာတော့ဘုန်းကြီးတို့တကယ်ငြိမ်းဒီကိုလောက်သွားတော့ရှင်မောင်မောက်ကလာကိုရောမြတ်ကြီးပေါ့နော် ဆရာတော်ဘက်ကကျွန်တော်တို့ကြသွားတယ်ထင်ပါတယ်မကြခင်ကျွန်တော်တို့ဒီနေ့ဆရာတော်ကျွန်တော်ဖုံးဆက်တာမရပါဘူးဆရာတော်ဘက်ကအင်တာနက်ကနည်းနည်းကြာတယ်အဲ့တော့ဆရာတော်တို့ကဟိုကက်စတိုဘယ်လီဘက်မှာနေတော့လေသူတို့ကဟိုနည်းနည်းကြောင်းဟို သိပ်ပြီးတော့အင်တာနက်ကကျွန်တော်တို့ဟိုဟာနဲ့ပဲရပါတယ်ကေဘယ်နဲ့မရပါဘူးသူတို့ကစလောင်းနဲ့ယူရတယ်ဟိုကဒီ satellite ကဟာပဲရှိတယ်အဲ့ဒါလည်းဈေးကြီးပါတယ်တရားကျော်လားနေရာကျော်လားမသိပေးရတယ်အခုတော့ခဏလေးနော်ဘယ်လိုမှ အခုကျွန်တော်သူ့ကိုလည်းဖုန်းခေါ်တာခေါ်လို့မရပါဘူး။ဘာကြီးမြနေကောင်းလား။အေးတော့အာဒါဘာကြီးဘာကြီးမြခဏလေးခဏလေးခဏလေးခဏလေးခဏလေးဒါနေပါဦးအဲ့လိုနုနွယ်ဘာကြီးဘာကြီးမြ ပြောအဲဘလို့ဟိုဟာဟိုဟာဖြစ်လို့ဟိုဘက်ကကြာသွားတာမဟုတ်ပါဘူးဒီလိုပဲဟိုပြတ်ပါဆိုတော့အာရပါတယ်ရပါတယ်โอเคပါโอเคပါနေရပါတယ်ဟာပပနေကောင်းတယ်နော်ပပဟုတ်ပါရဲ့ခဏလေးဘာကြီးဘာကြီးမြခဏလေးခဏလေးဘာကြီးမြကျွန်တော်ဘာကြီးမြကိုလိုက်ရှာနေတာအဲရတယ် unmute လုပ်ပြီးပြီကိုကြည့်ရှေ့ ဟုတ်တယ်သူသူပုံပေါ်ခြင်းလို့လေပေါ်နေတယ် spotlight လုပ်ထားတယ်ကျွန်မ spotlight လုပ်ထားတယ်ကျွန်တော်ရှိမှာကျွန်တော်ပုံပေါ်နေလို့ည view မှာကျွန်တော်ဟိုလုပ်လိုက်မယ်နော် gallery လုပ်လိုက်လို့ရှင်အားလုံးမြင်ရတာအဘွားကြီးမြနေကောင်းတယ်နော်ပုံမှန်ရဲ့ဟုတ်ကဲ့အဲ့ဒါဆရာတော်ရဲ့ခမဲတော်ပါနော်အားလုံးမြင်မှုတွေရှိအောင်လို့ဟိုဘာကြီးမြဘယ်လောက်ရှိပြီ65 96 အော်ကိုတချောဟုတ်ပါဟုတ်ပါပြီဟုတ်ပါဟုတ်လားကိုစချဟုတ်လားရှင်99နဲ့ရောက်နေအော်99 99ဟုတ်ပါဟုတ်ပါအဲ့တော့ဟိုကျေးဇူးအများကြီးတင်ပါတယ်အခုလိုသင်တန်းတွေတက်ကြတာအခုဆိုရင်တော့136ရောက်ပေါ့နော်ကျွန်တော်တို့သင်တန်းအခြေအနေကအခုဆိုရင်126ရောက်လောက်တော့ရှိတယ်အများသောဖြင့်150လောက်ထိတက်တယ် မနေ့ပိုင်းကြလို့ရှိရင်ကျွန်တော်တို့သင်တန်းလုပ်တဲ့အခါကျဒီတရားထိုင်တဲ့အခါကြလို့ရှိရင်မနေ့ပိုင်းမှာကျွန်တော်တို့ဟောရှိတယ်လူ60လောက်ရှိတယ်ငါတို့က60ဒါပေမဲ့60ပြီးတာ10နာရီတီးပြီးလို့ရှိရင်လူ12ယောက်လောက်ကျန်တယ်ဘလိုဟို10နာရီခွဲ17နာရီတီထိုင်ကြပါတယ်အခု so far so good ပါပဲကျွန်တော်တို့ဒီသင်တန်းကနေပြီးတော့တော်တော်များများ လူငွေတွေလူကြတဲ့လူတွေ ဒီကွန်ပျူတာလူတာတို့နောက်ကျောင်းအတွက်လည်းကျွန်တော်တို့နှစ်ခေါက်ရှိပါပြီကျောင်းအတွက်ဒီဒီသင်တန်းရရှိတဲ့ငွေကိုပဲကျောင်းအတွက်သွားပြီးတော့ကျွန်တော်တို့ရင်းနေရာဝယ်ပေးပါတယ်နောက်ကျွန်တော်တို့ဒီသင်တန်းကနေပြီးတော့ပဲကျွန်တော်တို့စုပေးပါတယ်ဆရာတော်ဦးတမပြေအတွက်ငွေတွေကိုကျွန်တော်တို့ဒီကစုဆောင်းပြီးတော့ကျွန်တော်ပြန်ပို့ပေးပါတယ်အဲ့တော့အဲ့ဒါတခုပေါ့နော် နောက်ကျွန်တော်တို့ဒီခုလဲခုကျွန်တော်တို့တော်တော်များများဒီသင်တန်းကနေပြီးတော့ကိုဗစ်ကာလမှာ ရာတော်တို့အတွက်ကိုတော်တော်များများကျွန်တော်တို့လူနန်းနိုင်ခဲ့ပါတယ်။ဝါဆိုပွဲအတွက်လည်းကျွန်တော်လူနန်းခဲ့တယ်။သင်္นานသားတွေကကိုသူတို့ကဝါဆိုပွဲတက်တူတယ်။ဝါဆိုပွဲမရှိကြတော့လည်းမရှိရင်လည်းတချို့ကလည်းဝါဆိုပွဲမတိုင်ခင်ကလေးကသင်္ကန်းလူကြတာကြီးလည်းရှိပါတယ်။ကျွန်တော်တို့ရဲ့ daily ထုံးစံအတိုင်းပါနော်။အဲ့တော့ so far so good ပဲတော်တော်လေးကောင်းပါတယ်။အားလုံးလည်းကျေးဇူးတင်ပါတယ်။ခုကျွန်တော်တို့ technology တွေကိုလည်းကျွန်တော်တို့တီးတဲ့မကဟိုတော်တော်လေးကိုဒီနေ့ဆိုကျွန်တော် Facebook လွှင့်ရတာမြန်သွားတယ် ဟောဆို Facebook နဲ့ကျွန်တော်တို့ဒီ YouTube ကိုတခါတည်း direct လွှင့်လိုက်တာလေဆိုတော့မဆန္ဒကျေးဇူးပေါ့ဗျာနောက်ကျွန်တော်တို့ဒီကြားထဲမှာကျွန်တော်တို့ဆရာတော်ဒီတင်နာဆရာတော်တွေရဲ့ဆရာတော်ဆရာတော်အတွက်လူထားတဲ့နဝကမ္မတဲကနေပြီးတော့ဆရာတော်ဥက္ကိုတိတရဲ့နဝကမ္မတဲကဒေါ်လာ2000ကိုကျွန်တော်တို့ဒီရွှေပါရမီကျွန်တော်တို့ဟို health association ကိုကျွန်တော်တို့ဟိုဒေါ်လာ2000ပေါ့နော် ကိုတင်ဝင်းနဲ့မနုနုအောင်တို့အကူအညီနဲ့သူတို့ရဲ့ပံ့ပိုးမှုတွေနဲ့ကျွန်တော်တို့ပြုနိုင်ခဲ့ပါတယ်။အဲဒီတွေအမတန်ဝမ်းသာပါတယ်။နောက်ကျင်တင်နှန်းရဲ့ခြေလေးကတော့ဘလို့ရှိလဲဆိုတော့တချို့လဲ feedback တွေပေးတာတော့တော်တော်လေးဆရာတော်တင်တဲ့အတွက်ကြောင့်မို့တော်တော်လေးရှင်းသွားပါတယ်တဲ့တော်တော်လေးကြိုက်ကြတယ်ပေါ့ဗျာ။အဲဒီတွေလဲကျွန်တော်တို့ဝမ်းသာပီတိဖြစ်ရပါတယ်။ဟုတ်တော့လောအားပေးတဲ့လူတွေကလည်းကျွန်တော်မတ်ဆန္ဒမတ်ဆန္ဒဝင်းရယ် နောက်ဒီအခုဆိုကောင်းဟိုဟိုမှာကျွန်တော်စိတ်ပူစရာမလိုဘူးကိုလေအောင်ဦးဆိုတာဟိုဘက်မှာသွားပြီးတော့အလုပ်သူကအနားမှာကပ်ပြီးတော့အဲ့ခုလည်းကျွန်တော်နဲ့ဒီ IT နဲ့ပတ်သက်လို့ကျွန်တော်နဲ့သူနဲ့နှစ်ယောက်ကြိတ်ကြတာပေါ့လေမဆန္ဒဝင်ရလေသူကလည်း IT သမားဆိုတော့ကျွန်တော်တို့တွေအများကြီးဟိုအထောက်ပံ့ဖြစ်ပါတယ်နောက်နောက်ပြီးတော့မတ်တီတာခင်ကလည်းကျွန်တော်တို့ကကို host နဲ့ကျွန်တော်ထည့်ထားပါတယ် ကိုကျွန်တော်မိသွားတာကဆရာတော်ကိုကျွန်တော်တို့ admin နဲ့မှထည့်ထားလိုက်ရင်ဒီလိုပြုတ်ချင်မှပြုတ်မလားအဲ့ဒါလေးကျွန်တော်စဉ်းစားနေတယ်ပေါ့နော်အဲ့ဒါလေးကျွန်တော် admin နဲ့မှပြန်ထည့်လိုက်တယ် admin ကတော့ပိုပြီး power ရှိတာပေါ့နော်အဲ့ဒါရဲ့နောက်တင်သန်းသားဥရေကျွန်တော်စိတ်ချမ်းသာတာလေးတခုကလည်းတင်သန်းသားတွေကလည်းဟိုအဲ့ကျွန်တော်လုပ်တဲ့အဖွဲ့ထဲမှာကိုခင်အောင်လည်းပါတယ်ပေါ့နော်ကိုခင်အောင်လည်းသူလည်းလုပ်ပေးပါတယ်အဲ့တော့အခုတော့ရပြီနဲ့သူလည်းအဲလာပြီအဲ့တော့ဟယ်လိုရပြီလား အပေးပေးမပေးကို host ပေးခိုင်းနေလို့ဗျာခဏလေးနော်ခဏလေးခဏလေးကျွန်တော်ပြန်ကြည့်အောင်သူကရပြီအဲ့လက်ပြလိုက်လေကွာဒါပြဟယ်လိုအဲ့ဒီမှာ type မှာရှာပြီးတော့တော့ရတယ် မိတ်ကိုဟုတ်ဆရာတော်ဝင်လာပြီကိုကြည်ရှိန်ဆရာတော်ဟောရပြီကျွန်တော်မိတ်ကိုဟုတ်လုပ်လိုက်ပြီအော်မဆနာဟိုကလုပ်လို့ရမလားသူပင်လုပ်လို့ရမလားဒါမှမဟုတ် spotlight လုပ်လိုက်မယ်ရှင် spotlight လုပ်လိုက်ပါဆရာတော်ဒီဟာမြင်ပြီးသွားပြီလားမသိဘူးအဲ့တော့အားလုံးပဲဝမ်းသာပါတယ်တွေ့ရဝမ်းသာပါတယ်နော်အဲ့တော့ကျွန်တော် gallery view ပြန်ပြီးလုပ်လိုက်မယ်နော်ဒီမှာဆရာတော်ကမဲတော်နဲ့လည်းမိတ်ဆက်ပေးနေတာပါအခုတော့ပြီးသွားပါပြီအခုဆရာတော်ဆက်ပြီးတော့တရားဟောလို့ရပါတယ် ကောင်းပါရဲ့ခုနဘုန်းတို့ကနိုင်ငံပြုတ်ကြသွားလို့တောင်ကြားလဲဆိုဒီလိုပါပဲခိုင်နာကြမယ်နော် ခုနကရန်သူပုဂ္ဂိုလ်များကြတော့ဘုန်းကြီးတို့ဒေါသအာကာတကဒီတိုင်းဖြည့်ဖြောက်လို့မရဘူးဖြည့်ဖြောက်လို့မရတော့မြတ်စွာဘုရားနီးပေးတာဆွေမျိုးသားချင်းတော်စားပြီးဖြည့်ဖြောက်ပါလို့ဒီလိုပြောတယ်ဒါနဲ့ပတ်သက်ပြီးတကယ်တော့ဆွေမျိုးသားချင်းတော်စားပြီးတော့ သအာဂတဖြေပြောက်တာတော့ရှင်မောင်မောကလကရောမြတ်ကြီးပဲဒီနေ့မှာရှင်မောင်မောကလကရောမြတ်ကြီးကဒုက္ခနာဝေကလေးလံပင်ပန်းနေတော့တကိုးနဲ့ခန္ဓာကိုကြည်လိုက်တော့ကြည်လိုက်တော့မနကအတွင်းနဲ့ဝင်ဒီနှလုံးသားကိုဆုပ်ကင်တာဆုပ်ကင်တာတော့မနဆိုတဲ့ပုဂ္ဂိုလ်ကလည်းဘုန်းကြီးတဲ့ဘဝဆက်ဆက်တည်းမြင်နိုင်တယ်ရှင်မောင်မောကလကရောမြတ်လည်းတကိုးရဣတရေရတော့ဘဝဆက်ဆက်တည်းကိုမြင်နိုင်တော့ ဒီတော့ရှင်မောမောလာကိုရောမြတ်အဲ့မှာနော်သူကမေတ္တာနဲ့ပဲပြောတာပါမနာတဲ့အဲ့လိုမလုပ်ပါနဲ့သင်နဲ့ငါဟာတဲ့ဟိုအရင်ဘွားဘွားတွေတခုမှ တူကြီးတော်ခဲ့တယ်လေတဲ့အဲ့လိုပြောလိုက်တာမတက်ကပြန်ကြည့်လိုက်တယ်ဘွားတခုမှဟုတ်တယ်ရှင်မမောကလနဲ့သူနဲ့တူကြီးတော်တာအဲ့ဒီမှာမနက်ကလည်းအဲ့ဒီမှာလေ သူကလည်းမေတ္တာဓာတ်တွေဝင်ပြီးထွက်ပေးတယ်အဲ့ဒါပါပဲဘုန်းကြီးတို့ဟိုတခါတခါဆန့်ကျင်ဘက်ပုံကိုယ်တွေတွေးတတ်တယ်နော်ဘုန်းကြီးတွေလည်းကြုံတာပါပဲဘာဖြစ်ဖြစ်ဘဝတွေကဘဝဆက်ဆက်ကတော်ခဲ့ကြတဲ့ခါကျတော့မိဘအနေနဲ့တော်ရင်တော်မယ်သားသမီးနဲ့တော်ရင်တော်မယ်နော်ညီကိုမောင်နှမအနေနဲ့တော်ရင်တော်ခဲ့မယ်ဦးလေးဦးကြီးတော်လေးတော်လေးတော်ကြီးနဲ့တော်ခဲ့မယ်တော်ခဲ့ဘဝနီးနီးဆက်တဲ့လောက်ခုဘဝတွေမှာတွေ့တွေ့ချင်း ခင်မင်နာတို့ရေးမိရာတို့ဒါတွေဖြစ်တော့ဗျာနော်ဘုန်းကြီးတို့လိုက်ကြည့်လိုက်နော်အရင်ဘုရားဗမာပြည်မှာဘုန်းကြီးတို့မတွေ့ဘူးဒီရောက်တကတော်တော်ရင်းရင်းနှီးနှီးချေခင်ခင် ဖြစ်ကြတာအဲ့ဒါဘဝတွေနိစ္စမှုပဲဒါကြောင့်မို့ဒေါသအာဂတတွေဖြစ်လာရင်လည်းပဲဘုရားညွန်တာကဘာလဲဆိုတော့ရွှေမျိုးသားချင်းတော်ဆိုင်ပြီးတော့ဒီဒေါသအာဂတပဲဖြောက်ပါဒါလေးလည်းကောင်းတယ်ဗောနော်ကိုယ်မှာ မကျေနပ်တဲ့ရန်သူလိုဖြစ်နေတဲ့ပုံပုံမျိုးတွေ့လာအဲ့ဒီလိုလောက်ကြည့်ပေါ့ဗျာဒါတနည်းပေါ့တကယ်လို့အဲ့ဒီဆွေမျိုးသားချင်းတော့ဆက်လို့မှကိုယ်စိတ်ကလက်မခံနိုင်ဘူးဆိုရင်တော့အဲ့မှာဘာပြန်ပြီးတော့စစ်စစ်ခိုင်းလဲဆိုတော့ကိုဒေါသဖြစ်နေတဲ့ပုံကိုအာဂတထားနေတဲ့ပုံကကိုယ်ရန်သူအစ်စ်ဟုတ်မဟုတ်ဒါပြန်စစ်စစ်ကြည့်ပါစဉ်းစားကြည့်ပါ နော်ကိုကခုတရားအထုတ်ရင်လည်းဒီကိုကမကျေနပ်တဲ့ပုဂ္ဂိုလ်ပြန်ပေါ်တယ်ကိုကိုကိုနဲ့နှုတ်နဲ့မတရားလုပ်ခဲ့ပြီးတော့ပုဂ္ဂိုလ်ပြန်ပေါ်တတ်ပါတယ်ဘောရကပြန်စဉ်းစားပေါ့အခုကိုသူတော်ကောင်းတရားတွေအလုတ်ပြအောင် ကိုကျင့်တာတွေအလုတ်ပြအောင်ကိုရန်သူကလုံနေသလားကိုဒေါသစိတ်ကလုံနေသလားသူတော်ကောင်းတရားတွေမလုံဖြစ်ဘူးဆိုရင်တော့ဘုရင်မကောင်းတဲ့ဘုံကရောက်ဖြစ်ဖို့အသေးချာတာပေါ့နော်အဲတော့ မကောင်းတဲ့ဘုံဘဝရောက်အောင်ကိုယ်ရန်သူကပဲတွန်းချနေသလားဒါမှမဟုတ်ကိုယ်ဒေါသပဲတွန်းချနေသလားဒါကိုပြန်စစ်စစ်ပြစစ်စစ်ကြည့်လိုက်ပါကုသတော်ကောင်းတရားတွေလုံးပြအောင်လုပ်တာပါလေကိုယ်ဒေါသစိတ်ပဲရန်သူကအရင်တုန်းကကိုယ်ကိုဒုက္ခပေးတာဖြစ်ကောင်းဖြစ်နိုင်တယ်အခုမပေးတော့ဘူးဗျခုပေးတာကိုဒေါသစိတ်ပဲကိုသူတော်ကောင်းတရားတွေမလုပ်ဖြစ်အောင်လုပ်တော့မကောင်းတဲ့ဘုံဘဝရောက်အောင်လုပ်တာလည်းပဲဒီ ရန်သူမဟုတ်ဘူးကိုယ့်ရဲ့ဒေါသစိတ်အဲ့လိုဒေါသစိတ်ရဲ့အပြစ်ကိုမြင်လာရင်လည်းပဲရန်သူပေါ်ထားတဲ့ဒေါသအာကတာပြေပြောက်သွားနိုင်မှာပြေရော့သွားနိုင်မှာအဲ့ဒီနည်းနဲ့လည်းဖြေပြောက်ကြည့်ပါဒါတနည်းပေါ့ဗျာအဲဒီကအဲ့ဒီနည်းမှမရဘူးဆိုရင် နောက်တနည်းကတော့ဘာလဲဆိုဟောသူလဲကိုယ်လိုပဲအတ္တနဲ့ခန္ဓာကိုယ်ရှိနေတော့ဆင်းရဲဒုက္ခကြုံညမှာမဟုတ်ဘူးချမ်းချမ်းသာနေခြင်းမှာပဲ ဒါကြောင့်သူကကိုယ်စိတ်ကိုချမ်းသာပါစေဆိုပြီးတော့သူ့ပေါ်မှာကိုရင်းစာစိတ်တွေထားကြည့်လိုက်ပါအဲ့လိုထားကြည့်လိုက်နဲ့ကိုဒေါသငြိမ့်နိုင်ပါတယ်ဒီတနည်းပြောပါအဲ့လိုထားလို့မှမရဘူးဆိုရင်တော့တဲ့ဘုန်းကြီးတို့လမ်းသွားတဲ့အခါလေအသုံးမကျတဲ့ကဲတို့တုတ်ချောင်းတို့တွေဂယုမဆိုင်ပဲသွားတယ်လို့ပဲအဲသူနဲ့ကိုယ်နဲ့ဘာမှပတ်သက်ဘူးသူလည်းသူကနဲ့သူလာတာငါလည်းငါကနဲ့ငါလာတာပဲအဲ့ဒီလို ဆင်ခြင်ပြီးနေလိုက်ရင်ဒီဒေါသကငြိမ့်သွားပါတယ်ဒီကံလည်းကြောက်လို့ဘုန်းကြီးတို့ဘယ်လိုလုပ်ရလဲဆိုအတူနေတဲ့ပုံကိုယ်တွေသို့မဟုတ်ဆက်ဆံနေရတဲ့ပုံကိုယ်ဆိုတာတော့ဘာလို့လဲဒီဒေါသငြိမ့်အောင်နှစ်သက်မြတ်နိုးဝယ်ရာတွေပေးတာကမ်းတာတို့ဒါတွေလုပ်ရတော့ဘောနော်သူကနှစ်သက်မြတ်နိုးဝယ်ရာပေးလဲကိုယ်ကလက်ခံတယ်ကိုယ်ကလည်းသူ့ကိုနှစ်သက်မြတ်နိုးဝယ်ရာတွေပေးရတယ်အဲ့လိုပေးယူတွေလုပ်ပေးလည်းပဲကိုယ်တဏ္ဍမှာဖြစ်နေတဲ့ဒေါသစိတ်တွေငြိမ့်ပါလေ ဒါကတော့ဘုန်းကြီးတို့မင်းကွန်းတိပိကဆရာတော်ပေါ့နော်ဘုန်းကြီးတို့ငငယ်တုန်းကပထမဆုံးတိပိကဆရာတော်မင်းကွန်းတိပိကဆရာတော်မင်းကွန်းတိပိကဆရာတော်ကြီးကတရားဟောလဲကောင်းပါတယ်ရခက်ကဆိုဆရာတော်ညာနေတာမပေါ်ခင်ဆိုရင်ဘလို့ဆန်လူသိနေမှာဆရာတော်ကြီးကိုယ်တိုင်လိုက်ဟောတယ်သူကဆတ္တတန်ခါနာမှာလည်းအဖြေပေါ့အဲ့တော့ငငယ်ရွယ်နဲ့သူကဘုံကြည့်တော့အဲ့ဒီချိန်မှာသူတို့မင်းကွန်းတောင်ရုံမှာဆရာတော်ကြီးကသူ့ကိုနည်းနည်းမှကြည့်မရအောင် အမြဲတမ်းပဲအပြစ်တွေပြောဆုံးနေတာဒါပေမဲ့မင်းကုတိကဆရာတော်ကသူကငယ်လူငယ်လေးတကြောင်ပေါ့ဒါကြောင့်သိခံတယ်ဆရာတော်ကြီးဘယ်လိုအပြစ်ပြောပြောဘယ်လိုအပြစ်မြင်မြင်သူကဒေါသမဖြစ်ဘူးဘာလို့လဲဆို သူတရားဟောတဲ့အခါမှာနွေရာသီဟောတဲ့အခါနွေရာသီလိုက်သင်္ကန်းပါးပါးလေးတွေရတော့ဆောင်းရာသီဟောတဲ့အခါဆောင်းရာသီလိုက်သင်္ကန်းထူထဲထဲလေးတွေရအဲ့လိုသင်္ကန်းကောင်းစားလေးရလာတဲ့အခါမှာခုနဆရာတော်ကြီးကိုသွားရှောင်းကတ်တယ်ပေါ့ ဆရာတော်ဗျာဒီသင်္ကန်းကလူရစီတိတ်ကိုလို့ကောင်းတယ်ဗျာပါပါလေးနဲ့ပေါ်ပါပါလေးဆောင်းရတာလွယ်တယ်ဗျာတန်ဖိုးလည်းကြီးတယ်ဗျာအဲ့လိုကိုပစ္စည်းတန်ဖိုးလည်းလျှောက်ထားပြီးလှူရတယ်အဲဆရာတော်ရဲ့လေကျင့်ကြံနန္ဒနောက်ပိုင်းလက်ခံတာနောက်ဆရာတော်ရဲ့လေပစ္စည်းပစ္စည်းတွေသူ့ပြန်လို့သူကလည်းလက်ခံတယ်လူရစီဘာလို့ကြပါပါပေါ့ဆောင်းရစီကြထူထူသင်္ကန်းလေးတွေရလာအဲ့လိုလှူပေးရတော့အဲ့လိုလည်းလောက်နိုင်ပါတယ်အဲ့လိုလောက်နိုင်တယ် ဒီဒေါသတွေကပြေပြောက်သွားတော့ဗောဗျာအဓိကတော့ဘုန်းကြီးတို့ဒီမှာမှာခြင်းနာတော့အခုဘုန်းကြီးတို့လက်တွေ့နေပဲပြောမှာငြိမ်းဖို့ကြည်ပါဗျာကိုယ်စိတ်ထဲမှာငြိမ်းဖို့ရည်ကြည်ပါတယ်ကိုယ်စိတ်ထဲမှာငြိမ်းမှသူတို့ကောင်းတရားလုပ်လို့ရတယ်ကိုယ်စိတ်ထဲမှာမငြိမ်းသူတို့ကောင်းတရားလုပ်လို့မရဘူးဗျအဲ့ဒါလေဘုန်းကြီးမှာခြင်းမှာဒါတော့ဘုန်းကြီးတို့လက်တွေ့ပါတတ်တယ်ဗျကိုယ်ဘက်ကလည်းငြိမ်းအောင်လုပ်ပါတစ်ဖက်ကတော့ငြိမ်းတာမငြိမ်းတာမတတ်နိုင်ဘူးပေါ့နော်ကိုငြိမ်းအောင်လို့ကိုငြိမ်းပါကိုချမ်းသာပါအဲ့ဒါပဲမှတ်ထားနော် ဒါဆိုရင်တော့ဘုန်းကြီးတို့သူတော်ကောင်းတရားလောက်ရတာလွယ်ကူလာနိုင်တယ်။နောက်ဘုန်းကြီးတို့ဒီမှာခေါင်းစည်းပေးထားတော့မေတ္တာတရားရဲ့အာယုပြုရဒါလေးခေါင်းစည်းပေးထား။မေတ္တာကဘာကိုအာယုပြုတယ်လဲဘုန်းကြီးတို့နည်းနည်းပြောခဲ့တယ်နော်တခြားဘာသာတွေဘာတွေမှာကျတော့မေတ္တာစနစ်တကျဘယ်လိုပွားရမလဲဒီလိုသင်တာမရှိဘူး။မေတ္တာကဘာကိုအာယုပြုနေတယ်လဲဒီလိုသင်ပြတာလည်းမရှိဘူး။ဒီမှာကျတော့ ဘုရားအတိအကျညွှန်တာမေတ္တာဆိုတာပိုင်းခြားကန့်တတ်ချက်မရှိတဲ့တ attva တွေအာရုံပြုတယ်တမ်းမရှိတဲ့တ attva ပညာပေါ့ဗျာဘုန်းကြီးတို့စာသံပေးတာနဲ့ပြောရင်မေတ္တာဗဒါကြောင့်မေတ္တာပို့တဲ့ခါကျကိုပို့လို့ရပုဂ္ဂိုလ်တ attva အလုံးမှာစိတ်ထဲမှာမြင်အောင်အာရုံပြုရတယ်အာရုံပြုလို့ပို့ရတယ်ပထမတော့အာယုံပြုစမှာတော့ဘုန်းကြီးတို့ မာရီအားမကောင်းရင်သိမထင်ရှားဘူးပြဟိုဝါဝါမှုံဝါဝါပဲပေါ်တယ်အလေးထားရှိတယ်ဒါပေမဲ့လို့ပို့ပါများတော့စိတ်တွေကြည်လင်းလာပြီဆိုတော့ထင်ထင်ရှားရှားတွေ့တတ်တယ်အဲ့လိုသတိထားပြီးအာယုံပြုပြီးပို့ပါနော်ကာရီဘုန်းကြီးတို့ဘလို့ဖြစ်တတ်လဲဆိုတော့ကိုအာယုံပြုတဲ့ပုဂ္ဂိုလ်ကပုံမှန်ပြမပြုံးနေတဲ့ပုံတွေပေါ်တတ်တယ်အဲ့ဒါဘုန်းကြီးတို့ကမ္မထဆရာများဘာကြံကြံပေးလဲဆိုပြုံးနေရတဲ့ပုံပေါ်လာသည့်တရားအာယုံပြုပါလို့ ဒါမျိုးပြောရတယ်ဒီခါမှာဒီနေရာမှာဘယ်လိုတော့ဖြစ်တတ်တယ်ဒီမှာဘုံညာအာယုံပြုတယ်ဒီပုဂ္ဂိုလ်ကကျမ်းမာရင်မကောင်းနေတဲ့သူကကျမ်းမာရင်မကောင်းတဲ့ပုံလေးပေါ်တတ်တယ်စိတ်ဆင်းရဲတယ်စိတ်ဆင်းရဲတဲ့ပုံလေးပေါ်လာအဲ့တော့ကြိုးစားပို့လိုက်တကယ် तू ကပြုံးလာရင် तू ကျမ်းမာရင်လည်းကောင်းတာ तू ကစိတ်မချမ်းသာဖြစ်နေလေစိတ်မချမ်းသာတွေပြေပြောက်သွား तू ပြတ်နာတယ်ပြီးလေသွားတယ်အဲ့ဒါမျိုးတွေကြုံမှုတာပေါ့နော်အဲ့ဒါလေးလောက်ကြည့်ပေါ့ ညှိုးနှောနှောပုံလည်းကိစ္စမရှိဘူးစူးစမ်းဖို့နော်အထူးသဖြင့်ဒီလိုချိန်ကာလမျိုးဆိုရင်ကျမကြီးကိုဗစ် -19 ကျမဒီယောဂဆိုရရှိတော့ဒါအတွက်စိုးရိမ်နေကြတယ်ပူပန်နေကြတာများတယ်ဒါကိုဘုန်းကြီးတို့စူးစမ်းပြီးပို့စေချင်ပါတယ်ပို့လာလို့ရင်သူ့အတွက်လည်းအေးချမ်းသာနိုင်မယ်ကိုယ့်အတွက်လည်းအေးချမ်းသာနေနိုင်နိုင်မယ်ဒါလေးပြောချင်ပါနော်အဲဒီ တမာရီအားမကောင်းရင်တော့ပြုံးဖို့မလဲအတင်းပြုံးခိုင်းလို့လည်းမရအောင်နော်သူ့ဟာသူပွဲပွဲပွားရင်ပွားရင်မှတော့ပြုံးလာမှအဲ့ဒီခါမှကောင်းတယ်အတင်းပြုံးခိုင်းတော့ကမပြုံးဘူးဘုန်းကြီးတို့ဒီဟာနဲ့ပတ်သက်အဖြစ်ပြက်လေးတခုပြောခြင်းတယ်ဂျာပါကြီး96ခုနှစ်ကပိုင်းတာရမဆရာတော်ကြီးနဲ့ Oregon ကိုဘုန်းကြီးတို့မြောက်ဘက်ကပြည်နယ်ပေါ့နော် Oregon ပြည်နယ်ရောက်သွားအဲ့ဒီမှာတရားစခန်းပေါ့ဒီနိုင်ငံကလူတွေကြည့်ရပါမယ်အဖြူ40ကျောင်းလောက်ယူချင်းမြို့ တော်စခန်းထဲမှာဒီနိုင်ငံလူတွေတော့ကမ်ပိန်းထွက်ကြတာပေါ့ဗျာမြို့ထဲရွာထဲနေမြို့ထဲနေတဲ့ခါကျညီးငွေလာတော့တော်တဲ့တောင်ထဲမှာကိုတပါတယောက်နေတဲ့ဆောင်လေးတွေအလေကောင်မှာတော့အာကစားဓမ္မယုံကြီးပေါ့ဘုန်းကြီးကတော့အိမ်မှာတရားခံမအနေနဲ့လောက်တာအဲ့ဒီမှာတရားပြတယ်ပေါ့ဆရာတော်ကြီးကတရားပြတော့ဘုန်းကြီးကနှစ်လလုံးကူပါပါခုပြန်တော်မူသွားတဲ့ဆရာတော်ဓမ္မပြတလ ဒီခုဗမာပြည်ပြန်ရောက်တဲ့ငကူကဗရီလင်းမင်္ဂလာရမနေတဲ့ဆရာတော်ကတပါတလအဲ့လိုကူပေးပါတယ်လို့နှစ်ပါးတပါတလဒီနေပြီးပြန်တော့ဗြဟ္မတလမှာဘုန်းကြီးနဲ့ဆရာတော်တို့မှဆရာတော်ဥပတပါပေါ့ဆရာတော်ကြီးတို့ဟာဗြဟ္မတို့ကနေဒါတရားစခန်းကနေဒါသွားပါပြီးတော့မှဘုန်းကြီးတို့ဒီရောက်လာရောက်လာဆောင်းဝစေးဆောင်းဝစေးကမှတဆင်းအရီကိုသွားကြတယ်ပေါ့တရားဥမြတ်တော်က အဲ့ဒီမှာကျမ်းမာရင်သိမကောင်းရှာအဲ့ဒီမှာတရားစခန်းဖွင့်ပြီးတော့ဘုန်းကြီးတို့ထင်တယ်တပတ်လောက်နေမှတင်ဒီနာရေချိုးကဝုံတိုင်းဆိုပြစ်ကြပြီးလဲသွားတယ်ဒီလိုနဲ့နာမခေါ်စေုံတင်ရလို့ပေါ့ဗျာအဲ့ဒီခေတ်ကတော့ဒီလောက်လဲဤပညာမကောင်းသေးပါဘူးဗျအဲ့တော့သူတို့ချောင်းကဓမ္မရာကြီးတော့သူ့ဆုံးမှာမကောင်းတော့90ရာခိုင်နှုန်းမကောင်းဘူးပေါ့သူတို့ပြောပြခြင်းရဘုန်းကြီးတို့တစ်ဆင့်နဲ့တည်း10ရာခိုင်နှုန်းပဲ ကောင်းတယ်ပေါ့အဲ့မှာခွဲစိတ်မှာပေါ့အာမရှိတဲ့အတွက်အာရှိအောင်လုပ်ပေးဦးမယ်တပတ်လောက်နေမှခွဲမယ်ပေါ့အဲ့လိုပြောပါအဲ့ဒီမှာဆရာတော်ကြီးလည်းဘုန်းကြီးတို့သွားတာဒီမှာဘုန်းကြီးနှစ်ပါးဆရာတော်ကြီးနဲ့ဆိုသုံးပါပေါ့ဒီကပ္ပယတရားဆက်ကပ္ပယတရားပေါ့ဒါသွားကြတယ်ဟောသီလရှင်ဖြူသီလရှင်တပါးပါအဲ6ယောက်သွားကြတာတယောက်ကဟိုဘက်ဘက်ရမလို့ဖြစ်နေတော့ဆရာတော်ကြီးလည်းစိတ်ဓာတ်ကြီးကြာပြီးတော့တရားမဟောတော့ပါဘူးဗျာဘုန်းကြီးတို့ပဲဟောရပါတယ် ဘုန်းကြီးတို့အဲ့တရားစကားမှာဆိုရင်တော့ဒီနိုင်ငံသားတွေတရားထိုင်တဲ့ကတခြားနိုင်ငံတရားတကရှေ့ရနေဘုန်းကြီးတို့အချိန်တိုင်းမှာတပါးတပါးထိုင်ပါတယ်ဘုန်းကြီးတလက်ဆရာတော်ကတပါးတပါးတလက်ထိုင်ပါတယ်ညတရားဟောတဲ့ကလည်းသူတလက်ဘုန်းကြီးတလက်ဟောပါတယ်အဲ့ဒီနာကဟိုပေကြီးလောက်နေတကားတယောက်ခေါ်ပြီးတော့စကားပြန်လုပ်ပြီးဟောရပါတယ်။ဒါပေမဲ့ဘုန်းကြီးတို့ဒီတိုင်းမဟုတ်ပါဘူး။ဆရာတော်ကြီးဘာတရားဟောစေခြင်းလဲဆိုဆရာတော်ကြီးကြီးက ဒီအဆုံးအမကိုယူပြီးမှဟောပါတယ်။ဘုန်းကြီးအဲ့ဒီဆရာတော်ကြီးအမတ်စုလေးတွေဒီစိတ်ဓာတ်နုပါဒနာကြပြောပါမယ်ဒီဆရာတော်ကြီးဒီတရားလေးဟောလိုက်ဘယ်လိုဟောလိုက်အဲ15မိနစ်စာတော့ပြောပြပါတယ်ပြီးတော့ကိုယ့်ကိုချက်ဟောပေါ့အဲ့ဒီလိုနဲ့တပတ်အတွင်းမှာပေါ့လေဘုန်းကြီးအဲ့ဒီကျွန်တော်မာစီတနည်းပဲလုပ်ပါတယ်ဒါပေမဲ့ဆရာကြီးလည်းဒီဆရာတော်ကြီးနေကိုဘုန်းကြီးအထုတ်ပူပါတယ်မကြင့်ပါဘူးမာစီနည်းပဲဘုန်းကြီးအထုတ်တယ် အဲ့တော့ဘုန်းကြီးချိန်ကြလို့ထိုင်ပြီးဆိုပေါ့ဖောင်းပိန်မယ်ဈဉ်ညာရှောင်းရင်လည်းညာလားနဲ့ဗလားနဲ့စာပြဒီလိုမှတ်ပါအဲ့ဒီမှာဘာဖြစ်လဲဆိုစိတ်ထဲမှာဒကာကြီးကဟိုသိမယ်လို့ပဲအောင်းမိတာဗောလေ90ရာခိုင်နှုန်းမကောင်းဘူးဆိုတော့အဲ့ဒါမှတ်လို့မရဘူးဗျာဘာဖြစ်နေလဲဆိုဒကာကြီးပုံပဲပေါ်နေတာထိုင်တော့လည်းဒကာကြီးပုံပဲဈဉ်ညာရှောင်းတဲ့ပုံကိုင်းမထူးဘူးကွာလို့အဲ့တော့မေတ္တာပဲပို့နေမယ် မေတ္တာပို့ပြန်တော့လေသူဆေးရုံတက်တုန်းကညွန့်ညွန့်ငယ်ငယ်လေးပုံလေးပဲနိုင်မခေါ်ဒီဟာလေးပါအာယုံပြုပြီးဘုန်းကြီးမပြတ်ပို့တာထိုင်လိုက်တာပဲစဉ္ညာလျှောက်လိုက်တာပဲလုံးခုနှစ်ရက်ပြည့်တဲ့နေ့တိုက်တိုက်ဆိုင်ဆိုင်ပေါ့နော်အဲ့ဒီခွဲမယ်လို့တရင်ရတော့ခုနှစ်ရက်ပြည့်တဲ့နေ့မှာပဲဘုန်းကြီးအာယုံပြုပွားပွားရင်းနဲ့သူ့မျက်နှာပြုံးလာပြုံးလာတော့နော်တော်တော်ပုတ်လို့ကောင်းဟာဟာဒီကပြုံးလာတယ်ဟာဆိုရင်ထိုင်မှတ်လိုက်စဉ္ညာလျှောက်မှတ်လိုက်ဟာတော်တော်ကိုလှုပ်လို့ကောင်းတာလေ တိုက်တိုက်ဆိုင်ဆိုင်အဲ့ဒီနေရာဘုန်းကြီးတရားဟောပါတယ်တရားဟောပြီးညပိုင်းဘုန်းကြီးတို့ညပိုင်းဟောပြီးတော့မေးပါဟိုရောက်တော့အဲ့ဒီတိုင်းမှတွေ့ပါတကယ်ခွဲကြည့်တော့ဟိုအဆုတ်မှာတန်ကောင်ကြီးရစ်ပတ်နေတာတွေ့ပါလေသူကအဲ့ဒီလက်သန်းလောက်တုတ်တယ်ပေါ့နော်ရှစ်လက်မလောက်ရှိတယ်အဲ့ဒီတန်ကောင်ပလင်းနဲ့ထည့်ပြသူ့ပိုက်ထဲအဲ့ဒီသူအဆုတ်မှာအဲ့ဒါတွေတွေ့တယ်ဆိုတဲ့အကြောင်းအဲ့လိုရေမောဝါနဲ့လည်းတွေ့ပါသူကအဲ့ဒီမှာသူတို့ရှောင်းနေကောက်ကြဒီမှာရှောင်းနေအများကြီးပါတော့ ရောင်နေတယ်သူကဘာပြောလဲဆိုတော့သူကဝတ္တသိကြတယ်ဗျဘုန်းကြီးတို့ဆောင်းလေးရောင်လာဝတ္တမပိုင်ဆရာတော်ဆရာတော်ဒကမတွေသုံးနှစ်သားလေးပုတ်ခိုင်းပါသုံးနှစ်သားလေးပုတ်ခိုင်းပါဒီလိုအများတော့ဝတ္တသိကြတယ်ဒီကကြီးအဲ့ဒါကြောင့်ဝတ္တစာမြလို့ဝတ္တနောက်မချက်တော့တန်ဥတန်တန်ဥတွေရှိတယ်ဆိုပဲဥရဲရောက်မှပေါက်ပြီးတော့အဆုံးမှကပ်ပြီးဒီတန်ကောင်ကကြီးထွားနေတယ်လို့ဆောင်းများလို့ကောက်ချက်ချပါတယ် အဲ့မှာသူကရည်စရာပြောသေးတယ်ဗျာဘာပြောလဲဆိုဆရာတော်ဆရာတော်တဲ့ဒီတော့အတော်ကြီးတယောက်လဲတပည့်တော်လိုပဲဝသားသိကြိုက်တာပဲသူခမရတော့တပည့်တော်ခွဲစိတ်ပြီးမကုသနိုင်ရှာဘူးတဲ့သေတော့ပါဇက်ကတန်ကောင်ကြီးထွက်လာသူကသူ့လိုပဲဖြစ်တာပဲဆိုပြီးအဲ့လိုမျိုးပြအဲ့တော့ဒါတော့ဘုန်းကြီးတို့ဝတ်သားကြိုက်တဲ့ပုဂ္ဂိုလ်များဆင်ញင်တတိထားဆောင်အဓိကတော့အဲ့ဒါပြောချင်တာမဟုတ်ဘူးဘုန်းကြီးပြောချင်တာခုနမေတ္တာပို့တဲ့အခါမှာစပိုင်းတော့ဒီ तू က စိတ်ုံတင်ထားရတာပေါ့ဗျာညွန့်ညွန့်ငယ်ငယ်လေးအခုလည်းမတူပါဘုန်းကြီးနဲ့ပတ်သက်ပြီးတော့ဒီမှာဒကာနဝုသောဒကမတယောက်ဒကာတယောက်ဒီလိုပေါ့လေကြမ်းမိုင်းမကောင်းအခုတော့၃၄ယောက်လောက်ရှိနေပါမှပြီးမှကိုဗစ် -19 ထိလို့ဟောခိုင်းတာနဲ့ပါနဲ့ဘုန်းကြီးတန်းနေများစူးစမ်းပို့နေအဲစူးစမ်းပို့ရတယ်နော်ဟိုဖရာတို့အရိယသူတော်ကောင်းတွေကြတမာရီအားကောင်းတဲ့ကကြချက်ချင်းကြီးပြောင်းလဲသွားတယ်ဘုန်းကြီးတို့တွေကြမေတ္တာဓာတ်အားမကောင်းတဲ့ကြောင့်ဆက်တိုက်ပို့ရတယ်တပတ်တန်ကြီးနှစ်ပတ်တန်ကြီးပို့ရတယ် အဲ့ဒီမှာသူကခုနလိုပြောင်းလဲကျင်လာရင် သူတို့မျက်နှာပြုံးလာတဲ့ပုံတွေ့လာတယ်တွေ့လာရကိုအောင်မြင်တယ်သူလည်းဘုန်းကြီးဆိုရင်ဒီကကြီးဦးမြတ်တော်ဆိုရင်ဒီပျောက်ကင်းလာတော့သူကတွေ့တဲ့အခါအဲ့လိုပဲပြုံးရှင်တွေ့လာတယ်တမနလုံးနဲ့ဘုန်းကြီးလည်းအင်မတန်ချမ်းသာတယ်မှားတယ်နော်အဲ့လိုမျိုးဖြစ်စီတယ်အဲ့တော့ပြောချင်တာကကိုကအဆူဆိုင်ပုံလို့ရှိရင်တမာရီအားကောင်းလာရင် ထိထိမိမိပုံတယ်သူလည်းပြုံးရှင်လာတယ် အဲ့မှာဟိုနယ်မြေနယ်ခြားမြေခြားနိုင်ငံခြားဆိုရင်ကောင်းသတင်းတွေကြားနိုင်တာပေါ့နော်ဒီနည်းလည်းသုံးပါဒီနေ့ဘုန်းကြီးတို့ဒီအဝေးမှာနေကြတယ်ကိုတိုင်းပြည်မှာရှိတဲ့မိဘတွေဆရာသမားတွေဆွေမျိုးသားချင်းတွေဒီယောဂါဆိုကြီးထိလာပြီးတော့တတ်နိုင်ကြသို့မဟုတ်ယောဂါဆိုဖြစ်နေတယ်ဝိုင်းနေတယ်ဆိုတော့တတ်နိုင်ကြမေတ္တာပို့ကြမယ်စိတ်ဓာတ်တွေမကြပါနဲ့နောက်မေတ္တာတရားဖြစ်အောင်ပြုနည်းသွဲသွဲဆိုဘုန်းကြီးခေါင်းကြီးပေးထားပါတယ်အဲ့ဒီအကြောင်းအရာလေးပြောမယ်နော် မေတ္တာဆိုတာအေးဓာတ်လေမေတ္တာဟောတော့မဲ့ပုဂ္ဂိုလ်စိတ်ကိုငြင်းအောင်အေးအောင်လုပ်ရတယ်ခါတိုင်းတော့ဘုန်းကြီးတို့ဒီမှာဆိုရင်တော့နော်စဆိုင်ဘုန်းကြီးဘုရားကုံတော်ပွားကန်တာအဲ့မှာစိတ်ကငြင်းအေးသွားငြင်းအေးသွားတဲ့ခါမှာသူများပို့တာထီရောက်တချို့ကြတော့ဒီဘုရားကုံတော်မပေါ့ချက်ချင်းမေတ္တာပို့ခြင်းနဲ့ဆိုရင်အဲ့ဒီမေတ္တာပို့တဲ့ကကိုယ်စိတ်ကိုငြင်းအောင်လုပ်တဲ့နည်းတွေဘုရားဟောတွေဟောပါတယ်ပေါ့ဗျာလောကနည်းတွေဟောပြောပါမယ် ယ်လိုလောက်ရလဲဆိုတော့ရေမေတ္တာပေါ့နော် ရေမေတ္တာရေကိုအာယုံပြုပြီးတော့ကိုယ်စိတ်ကိုအေးအောင်ငြိမ်အောင်လုပ်လို့ရတယ်မြစ်ထဲချောင်းနဲ့ကန်နဲ့တော့ပင်လယ်သမုဒ္ဒရာရှိရေကိုအာယုံပြုလိုက်အဲ့ဒီစိတ်ကအေးအာယုံပြုငြိမ်အေးသွားတယ်ကမ္ဘာဒီရေလေးငြိမ်အေးသလိုတတ္တဝါလေးလည်းငြိမ်ကြကောင်းပါပဲအဲ့ဒီစိတ်နဲ့မေတ္တာဘုံထိရောက်တယ်ဆရာတော်ဘုဒ္ဓမတာတော့ဘုန်းကြီးတို့နိုင်ငံမှာပရိယေပွက်တယ်လို့နာမည်ကြီးတယ်ပေါ့ ဒီဆရာတော်ကြီးကြတော့ဘယ်လိုလုပ်လဲဆိုဘန်ခွက်တစ်ခွက်တည်းကိုရေအေးအေးလေးထည့်ပြီးတော့ကြောက်ခဲလေးတစ်လုံးထည့်ကြောက်ခဲလေးကကိုပို့တဲ့ပုံကိုကိုအာယုံပြုလို့အဲ့ဒီတွေ့ကြောက်ခဲကိုစားထားရေအေးလေးကိုအာယုံပြုပြီးတော့ဒီတတ်တော်လေးဒီရေလေးအေးချမ်းတယ်လို့တတ်တော်လေးအေးချမ်းချမ်းကောင်းပါပဲဘယ်မှာကိုယ်စီကိုအေးအောင်လို့အင်းရအောင်လို့ပြီးတော့မှရေထဲမှာရှိတဲ့ကြောက်ခဲလေးကိုပို့ပို့တဲ့အာယုံပို့မဲ့ပုံကိုအာယုံထားပြီးတော့ အာယုံပြပြီးပို့ရင်ထိရောက်တယ်ဒါကတော့ရှင်ဆရာတော်ဥဒ္ဓမတာတာပြုတဲ့နီးပေါ့နော်တကယ်လို့သိခက်ခဲရှိလာပြီကိုယ်စိတ်ကမငြိမ်းဘူးဆိုရင်အဲ့ဒါလည်းကြည်လို့ရတယ်ရေးအေးအေးလေးကိုကြည်ပေါ့နော်နောက်ဘာလို့လို့ရလဲဖះညွန်တာတော့ရေကြည့်ခိုင်းတယ်ပန်းပွင့်လေးတွေပန်းပွင့်ဖြူဖြူလေးတွေပန်းပွင့်လေးတွေတော့ဘယ်ပန်းပွင့်ကြည့်ကြည့်စိတ်ကအေးချမ်းတာဖြူဖြူလေးဆိုရင်တော့ပိုကောင်းတော့ဟောဒီပန်းပွင့်ဖြူဖြူလေးကြည့်ရ အေးချလိုက်တာတတ္တဝါတွေလည်းဒီလိုဖြူစင်အေးချနိုင်ကောင်းပါပဲအဲ့လိုကိုယ်စိတ်ကိုငြိမ့်သွားအေးသွားပြီဆိုမှမေတ္တာပေါ်ပါနောက်တစ်ခါကောင်းကင်လာမင်းကြီးနော်မနေ့ကလာပြီးနေ့ကြောင်းမှလည်းလာရုပ်ဖို့စောင့်တဲ့ပုံကိုယ်တွေရှိတော့ပြီးတော့ဘုန်းကြီးတို့လည်းလာပြီးနေ့ဆိုဥပုပ်ပြုပါလာခုရပမှာလာတာနေတယ်အဲ့ဒီလာမင်းကြည့်ပြီးတော့ကိုယ်စိတ်ကအေးချမ်းပါလူတိုင်းလူတိုင်းကြည့်ရင်အေးချမ်းတာများပါတယ်နော်ဟောလာမင်းကြည့် မြင်ရတဲ့စိတ်အချမ်းလိုက်တာတတ္တဝါတွေလည်းဒီလိုအချမ်းကြကောင်းမယ်ဒီလိုကိုယ်စိတ်ကိုငြိမ်အောင်လုပ်ပြီးမှမေတ္တာပို့ကြည့်နော်အဲ့ဒီလာမင်းတာဆူးဆိုင်ကြည့်လိုက်ပဲစိတ်ကလိုလိုအေးတတ်တယ်ဝင်လာအဲ့လိုလည်းပို့ကြည့်ပေါ့ဘုန်းတို့ဒီခေတ်ကာလအနေနဲ့ပြောရင်ပူတဲ့ရာဒီမှာဟုတ်လားအဲကုံလေးတို့ပန်ကာလေးတို့သဘာဝလေးလေးတွေကကိုထိခိုက်ခံစားတဲ့ခါမှာဟိုလေးလေးကထိခိုက်ခံစားအေးချမ်းတယ်လို့လေးလေးအေးချမ်းတယ်လို့ တ္တဝါတွေလည်းဒီလိုအေးချမ်းချမ်းကောင်းပါပဲအဲလိုကိုယ်စိတ်ကိုညှိအောင်လုပ်နောက်တစ်ခုကတော့မိုးကောင်းငင်ကိုကြည်မိုးကောင်းငင်ပြပြကြည်လို့ရတယ်စိမ့်စိမ့်ပြနေတဲ့ပင်လယ်သမုဒ္ဒါလို့စိမ့်ဆိုးနေတဲ့တောတောင်တို့ဘုန်းကြီးတို့ဒီဒီကက်စထရိုဘယ်ရီမှာဆိုတစ်ပင်စိမ့်စိမ့်နေတွေ့တော့ဒါတွေကြည့်လိုက်စိတ်ကအေးချမ်းသွားတယ်ကိုယ်စိတ်ကိုအေးချမ်းပြီးတော့တခြားပုဂ္ဂိုလ်အာယုံပြုပေါ့နော် အခုတော့ဘုန်းကြီးတို့ညညကြရင်တော့အခုတော့ကြထိုင်တဲ့အခါကျဘုန်းကြီးတို့ကအဲ့လိုမလုံနိုင်အောင်ဘာလုပ်ရလဲဘုရားကုံတော်ပွားနေရဘုရားကုံတော်ပွားတိုင်းစိတ်ကြည်လင်စေတယ်အေးချမ်းစေတယ်နော်စိတ်တစိတ်တံပါဟတနထံဆိုသမတိုက်ရပြောသွားတယ်ဒါကြောင့်ဘုန်းကြီးတို့ဘယ်တရားပဲအထုအထုဘယ်ပုဂ္ဂိုလ်ကညွန့်ညွန့်မညွန့်ညွန့်ကိုယ်စိတ်ထဲမှာလေဒီလောက်တဲ့တရားကျင့်တဲ့လုံကအစဉ်ပြေခြင်းတော့ပထမဆုံးဘုရားကုံတော်ကအ ਨੇ ဆုံးပွားလိုက်ပေါ့ ဘယ်စခန်းပဲရောက်ရောက်ဘယ်နေရာပဲရောက်ရောက်အဲ့ဒါမှတ်ထားရောက်ကတော့ပါတဲ့ကစိတ်တွေကရှင်လန်းလာတယ်တက်ကြွလာတယ်ငြိမ်းချမ်းလာတယ်ငြိမ်းအေးလာတယ်အဲ့ဒီမှာတရားထုတ်လို့ကောင်းတယ်ဗျဒါမှမဟုတ်ဒီဝင်လေထွက်လေကမ္မထံသို့မဟုတ်ဓကမ္မထံနော်ကိုကြိုက်တဲ့ကမ္မထံတခုပွားပေါ့ဗျာပွားတော့တမာရီအကောင်းလာပြီတမာရီရပြီတရားအထုတ်ပြီးတော့ပြီးသွားတဲ့ချိန်မျိုးမေတ္တာပေါင်းရင်လည်းဟိုထီရောက်ပါတယ် ဘာလို့ကိုယ်စိတ်ကအေးချမ်းသွားတယ်အဲ့လိုမျိုးပေါ့ပေါ့နော်အဲ့ဒါမျိုးရင်လို့ပြီးတော့ဘုန်းကြီးတို့ဝိသုဒိမက်ဒါမေတ္တာပုံကြီးပြောနေတာဝိသုဒိမက်ကအစာဆုံးမပိုးရမယ့်ပုဂ္ဂိုလ်၄ယောက်နော်မုန်းတဲ့ပုဂ္ဂိုလ်ရန်သူပုဂ္ဂိုလ်မချစ်မမုန်းတဲ့ပုဂ္ဂိုလ်အလွန်ချစ်ခင်မြတ်နိုးတဲ့ပုဂ္ဂိုလ်ဒီ၄ယောက်ကို စာမပိုးပါနဲ့သီးသန့်မပိုးရမယ့်ပုဂ္ဂိုလ်၂ယောက်ဒါကကွယ်လွန်သွားတဲ့ပုဂ္ဂိုလ်တို့လိမ္မတူတဲ့ပုဂ္ဂိုလ်တို့ အဲ့ဒီပုဂ္ဂိုလ်6ယောက်ကိုထားပြီးတော့ဘယ်သူကိုစာပို့ရမလဲဆိုတော့ကိုယ့်ကိုစာပို့ခိုင်းတယ်ဒါကတော့ဘုန်းကြီးတို့ခုနလိုပေါ့လေစိတ်ကိုညင်းအောင်အေးအောင်မလုပ်ဖဲနဲ့ဓာတ်ရပို့တဲ့စနစ်ကိုသူကကျင့်သုံးတာချက်ချင်းကြီးမေတ္တာပို့တော့မယ်ခုနဘုရားကုံတော်လည်းမပွားဘူးစာရည်လည်းပေါ့လေတခြားကမ္မထာနေလည်းအာမထုတ်ဘူးဆိုရင်ဘာလုပ်ရမလဲဆိုတော့ကိုယ့်အကိုစာပုတ်ခိုင်းတယ်စာဆုံးမပုတ်သေးတဲ့ပုဂ္ဂိုလ်က၄ဦး သီးသန့်မပုတ်တဲ့ပုဂ္ဂိုလ်ကနှစ်ဦးဒီနှစ်ဒီ6ဦးကိုဖယ်တိုင်းကိုယ့်ကိုစပုတ်ပါအဲ့လိုပို့တဲ့အခါမှာကိုယ်စိတ်ထဲမှာစိတ်ဆိုးစိတ်ပြတ်ဒေါသဖြစ်တာခဏဖယ်ထားတယ်မနာလိုတဲ့စိတ်ဝန်တိုတဲ့စိတ်ဒါလည်းဒေါသနဲ့ပတ်သက်တဲ့တရားတွေဒါကြီးလည်းဖယ်ထားတယ်မာနတင်းခန္ဓာလို့မာနရှိနေတာလို့ဒါလည်းဖယ်ရတယ်မဖယ်လို့မေတ္တာမဖြစ်ဘူးတဏှာများရှင်းထုတ်ရတယ်ပြီးမှခုန ပုဂ္ဂိုလ်6ယောက်ပဲတိုင်းကိုယ့်အကိုစပို့ရမယ်ကိုယ့်ကိုအေးချမ်းမှုဖြစ်အောင်ကိုထိုင်းနေထိုင်တဲ့ပုံစံမျိုးအာယုံပြုပါမတ္တရနေမတ္တရနေတဲ့ပုံစံအာယုံပြုပါအိတ်နေအိတ်နေတဲ့ပုံစံအာယုံပြုအာယုံပြုပြီးငါသည်ဘေးရန်တဲ့ကင်းကွာချမ်းသာလို့ချမ်းသာပါစေငါသည်ဘေးရန်တဲ့ကင်းကွာချမ်းသာလို့ချမ်းသာပါစေအဲ့ဒီလိုမပြတ်ဆက်တိုက်ပို့နေရမယ်ဒါကတော့ ဒီကြံမေတ္တာပို့တဲ့ခါတော့ကိုကြိုက်လို့ပို့လို့ပါပဲအင်္ဂလိပ်လိုဗမာလိုဒါမှမဟုတ်ဘုန်းကြီးတို့ဟို98ထဲမှာဆိုရင်ဟုတ်လားမေတ္တာပို့ဤ၄မျိုးပေးရခတ်သိငြိမ်းကြပါစေဒေါသခတ်သိငြိမ်းကြပါစေဆင်းရဲခတ်သိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဘုန်းကြီးနောက်ဆုံးပို့တဲ့မေတ္တာပို့ကိုကြိုက်ပါခုမှဆိုတော့နောက်ဆုံးမေတ္တာပို့နှလုံးငါသည်နှလုံးစိတ်ဝမ်းအေးချမ်းပါစေငါသည်နှလုံးစိတ်ဝမ်းအေးချမ်းပါစေအဲလိုပို့ရင်းပို့ရင်းနဲ့ကို့မှာကိုရင်းစာစိတ်တွေဖြစ်လာတယ် နော်ငါစိတ်နှလုံးအေးချမ်းခြင်းလို့တတ္တဝါတွေလည်းငါတို့ရဲ့အေးချမ်းခြင်းကြမှာပဲငါချမ်းချမ်းသာသာနေခြင်းတတ္တဝါတွေလည်းငါတို့ရဲ့ချမ်းသာနေခြင်းကြမှာပဲအဲ့လိုကိုချင်းသာစိတ်တွေမဖြစ်မချင်းဝိသုရိမကကိုယ့်အကိုဆက်ပုတ်ခိုင်းတယ်ကိုချင်းသာစိတ်တွေဖြစ်လာပြီဆိုမှတခြားပုဂ္ဂိုလ်ပြုတ်ခိုင်းပါတယ်အဲ့ဒါလေးမှတ်ထားပါနော်ဒါကြောင့်မို့ကိုယ့်အကိုအရင်ပို့ရတယ်လို့မှတ်ထားပါ အဲကိုယ့်အကိုစပေါ်ပြီးတဲ့နောက်ပိုင်းကျတော့ဘုန်းကြီးတို့ကကမ္မဋ္ဌာန်းဆရာဖြစ်တဲ့အတွက်ဥမာတရားစခန်းနေဆိုပါတော့အခုတော့တရားစခန်းလည်းမဖွင့်နိုင်တာကြာပြီပေါ့နော်တရားစခန်းနေဖွင့်လာနိုင်တဲ့တနေ့ကျဘာလို့ ਆ လဲဆိုဒီတရားစခန်းထဲမှာမြို့သမီးယောဂီတွေပါတယ်အမျိုးသားယောဂီတွေပါတာပေါ့နော်မြို့သမီးယောဂီတွေဆိုတာမြို့သမီးယောဂီတွေကိုဘုန်းကြီးကဘယ်လိုညွန်လဲဆိုတော့သူကအဲ့မှာတတ်မှတ်ချက်တွေကဘာလဲဆိုတော့ လိန်တူချင်းမခုနလိန်ကွက်ပြတယ်နော်လိန်မတူရင်မပို့အောင်ပြောမျိုးသားမျိုးသမီးမပုံနဲ့မျိုးသမီးကမျိုးသားမပုံနဲ့ဒါပါနော်ခုနကဆွေမျိုးသားချင်းတော်ဆက်နေတဲ့ပုံကကြတဲ့တောကတွေဖြစ်တတ်တဲ့တွေ့ဆွေမျိုးသားချင်းမတော်တာလည်းဖြစ်ရတယ်နော်မတဘတော်တယ်ဆိုရင်ဒါလည်းသူ့ဒီချိန်မှာပို့လို့မကောင်းမြို့သားမြို့သားချင်းချင်းမြို့သမီးမြို့သားချင်းချင်းဘုန်းကြီးတို့ကဒီတရားစခန်းကိုပြန်ပို့ခိုင်းတယ်ညီမတော်တယ်တာမိတော်တယ်ဆိုမပို့နဲ့ ကျန်တဲ့မျိုးသမီးချင်းချင်းမျိုးသားဆိုလည်းတာဖတော်တယ်ညီကိုတော်တယ်ဆိုမပို့နဲ့ကျန်တဲ့ပုံကိုပို့အဲ့လိုမေတ္တာဓာတ်အားကောင်းဘွားခိုင်းတာပေါ့ဗျာဒါကတော့ဘုန်းကြီးတို့တရားစခန်းကာလပေါ့သူ့ကိုလေးစားစရာဂုဏ်ရှိမယ်သူတရားထုတ်နေတဲ့ဂုဏ်လေးကြည့်ပြီးလေးစားလိုက်ပေါ့အဲ့ဒါဆိုပို့လို့ရအဲ့ဒါကိုဘုန်းကြီးတို့တရားစခန်းမှာမျိုးသမီးအမျိုးသမီးချင်းချင်းမျိုးသားမျိုးသမီးချင်းချင်းပေါ့ပြီးအောင်ပို့ခိုင်းပါတယ်အဲ့လိုပြီးပါပြီဆိုမှဘုန်းကြီးတို့ဘာလုပ်ခိုင်းလဲဆိုတော့ ဒီထဲမှာ ကိုလေးစားအဲ့ကြမှာမေတ္တာတတ်ကြတော်အကောင်းလာအကောင်းလာပြီဆိုမှကိုလေးစားကြည်ညိုရတဲ့ဆရာသမားတွေလိမ့်မတူတူတူပုတ်လို့ရဆရာတော်ကြီးတွေပေါ့နော်ကိုလေးစားကြည်ညိုရတဲ့ဆရာတော်ကြီးတွေပုတ်ခိုင်းတယ်ဒါကြောင့်ဘုန်းကြီးတို့ညာညာကြဆိုဆရာတော်ကြီးတွေတဘာဥမှာပြလဲရွှေဦးမင်းဆရာတော်တို့ချမ်းမြေဆရာတော်တို့ သက်တော်ထင်ရှားလည်းဖြစ်ရမယ်နော်သူကသက်တော်ထင်ရှားမရှိတဲ့ရှားတော်ကြီးတွေသွားအာယုံပြုလို့မရအောင်ပဏိတာယမတို့ဒီတရမရန်ဒီရှားတော်ကြီးတို့ဒါမျိုးတော့သွားလုပ်လို့မရတော့တောင်ဘူးလို့ရှားတော်တို့မာစီရှားတော်တို့ဒီလိုသွားအာယုံပြုလို့မရတော့ဆိုလို့ရှားတော်ကြီးရဲ့ဆန္ဒတော်မူသွားပြီအဲသက်ထင်ရှားရှိတဲ့ရှားတော်လည်းဖြစ်ရမယ်အဲ့ဒီရှားတော်တွေကအာယုံပြုပြီးမေတ္တာပို့ပါနော်အဲကြတော့ကိုယ်ကလည်းကြီးညိုလေးစားမှုကလည်းရှိသူ့အာယုံပြုမေတ္တာပို့တော်တော်လွယ်တယ်ဗျာအဲ့မှာပို့ကြည့်လိုက် ရှုံးဝင်ဆရာတော်ရှုံးဝင်တော်ဖြစ်သွားပြီဘုန်းကြီးတို့ဘာဘောဓိမြန်ဆရာတော်တို့ချမ်းမြေဆရာတော်တို့ဘာဝတော်ဆရာတော်တို့ဘာဘောဓိမြန်ဆရာတော်ကြီးဘေးရနေတဲ့ကင်းကွာချမ်းသာလို့ချမ်းသာပါစေချမ်းမြေဆရာတော်ကြီးဘေးရနေတဲ့ကင်းကွာချမ်းသာလို့ချမ်းသာပါစေပြီးတော့ဘာဝတော်ဆရာကြီးဘေးရနေတဲ့ကင်းကွာချမ်းသာလို့ချမ်းထပ်တလဲလဲပို့ပြားကြီးမှာမေတ္တာတတ်တယ်ပိုးအားကောင်းလာအဲ့ဒီခါပြီးမှဘုန်းကြီးတို့ကြံတဲ့မိဘတို့ဆရာသမားတို့နော် မိဘတွေဆက်ဖို့မိဘတွေကြတော့ဆရာသမားတွေကြဘုန်းကြီးဆိုလည်းကိုဆရာသမားတွေအများကြီးပဲပို့တဲ့အခါကျရင်တပါးချင်းတပါးချင်းပို့တယ်ဘာဖြစ်လို့ဒီဆရာသမားတွေကကိုဒီချိန်နေရောက်လာဆောက်ရှောက်ထားတယ်ဆရာသမားဆိုမှတ်ထားမယ်တပါးချင်းကိုဆရာတော်ဘူးတဲ့ပုဂ္ဂိုလ်ဆိုတပါးချင်းတပါးချင်းအာရုံပြုပါမိဘတွေမေတ္တာပို့ပါပြီးတော့မိဘကြတော့မိဘနှစ်ပါးလုံးရှိတဲ့ပုံကိုယ်ရှိတာပေါ့နော်ဒီမှာဘုန်းကြီးသိတယ်ဒီချို့မိဘနှစ်ပါးလုံးရှိတဲ့ပုံကိုယ်များကြ မိဘနှစ်ပါးလုံးတယောက်ချင်းအာယုံပြုပေါ့မိဘနှစ်ပါးလုံးကြီးအမေရောအာယုံပြုအဖေရောအာယုံပြုမရှိရင်တော့မိဖလိုလေးစားတဲ့ပုဂ္ဂိုလ်အာယုံပြုဖို့နော်မိဘပြီးတော့ဗာလဲဆိုတော့ဒါကတော့ဘုန်းကြီးတို့ဝိသုဒ္ဓိမက်လာတဲ့အတိုင်းညွှန်တာနော်ဝိသုဒ္ဓိမက်ကတော့ဘုန်းကြီးတို့ဒီဘုရားရှိခိုးစာအုပ်လေးတော့ဒါကတော့ဘုန်းကြီးရေးတာပဲဒီမှာတော့စကေပြေပဲရေးတာဘုရားရှိခိုးစာအုပ်ထဲမှာတော့ဘုန်းကြီးက ကိုယ့်အကူပို့တဲ့ညီကိုယုံနာနဲ့ပြငါခန္ဓာချမ်းသာကိုယ်စိတ်မြဲပါစေဒီလိုဘုန်းကြီးရေးထားပါတရားကျင့်မှာယောဂီမှာချမ်းသာကိုယ်စိတ်မြဲပဲဒါယောဂီချင်းချင်းပေါ့တော့ဂုံတော်နာနာမြတ်ဆရာချမ်းသာကိုယ်စိတ်မြဲပါစေဒါဆရာသမားတွေဒီခုနပြောခဲ့သလိုပေါ့ဆရာသမားတွေပို့တဲ့ခါကျတော့ကိုဆရာသမားတွေရှိသလောက်တပါးချင်းတပါးချင်းပို့နိုင်ဖို့ကောင်းတယ်ဘုန်းကြီးတို့ခုဆရာကြီးတွေဒီကမ္မဋ္ဌာန်းဆရာကြီးတွေရှိသေးတယ်ဗျပရိယတ်တိနယ်ပယ်သွားမှာတော့ရှားရှားပါးပါတပါးပဲကျန်တယ် ဒါတော့ဒီကျမ်းမာရေးကိုရှင်တိတ်မကောင်းရှာနော်ဘုရားကြီးဘက်ကဆင်းမင်းဆရာတော်ဆရာတော်ဘောပါဒဒါပရိယတ်တိသင်ပေးတဲ့ဆရာတော်ကြီးတွေငါကတော့နိုင်ငံလုံးတက္ကမတက္ကဒုတိယဥဒ္ဒရာဒီပိုင်းအခုကျတော့မလောက်နိုင်တော့တော်တော်ကြီးသွားကျန်တဲ့ပရိပတ်ဒီပိုင်းမှာတော့ရှိသေးတယ်နော်ပရိပတ်ဒီပိုင်းမှာတော့ဘုန်းကြီးဆရာတွေတော်တော်များများအဲ့ဒီဆရာတွေဆိုဘုန်းကြီးတပါးချင်းတပါးချင်းမေတ္တာပို့ပါတယ်ခုလည်းဒကာကြီးတို့ဓမ္မကြီးတို့ဒီသင်္ဍန်းသူသင်္ဍန်းသားများအနေနဲ့ဒါကျေးဇူးရှိတဲ့ပုဂ္ဂိုလ်ဆိုအဲ့လိုတပါးချင်းပို့ ပြီးတဲ့အခါကျဆရာသမားတွေပြီးတော့မိဘတွေမိဘနှစ်ပါးလို့ရှိရင်တယောက်ချင်းပို့ပါတဦးတည်းရှိရင်တဦးတည်းပို့ပါ မရှိတော့ဘူးဆိုမိဘလိုလေးစားတဲ့ဘယ်သူပို့မလဲဆိုတော့အကိုကြီးတွေမာကြီးပေါ့မိဘနှစ်ပြားကောင်းနာနာချမ်းသာကိုစိတ်မြဲပါသည်ဒါကရှင်မျိုးသားချင်းတွေပို့မယ်သာသမီပေါ့ညီကောင်မောင်မယ်ဆွေမျိုးရင်းချာအလုံးမှာချမ်းသာကိုမြဲပါစေပို့တဲ့ကကြမှတ်ထားမယ်နော် နံပါတ်1စိတ်ကိုမေတ္တာပို့တဲ့ပုဂ္ဂိုလ်စိတ်ကိုအေးအောင်ချောင်းအေးချင်းချောင်းလုပ်ရမယ်နံပါတ်2ကပို့တဲ့ပုဂ္ဂိုလ်အာယုံပြုရဆွေမျိုးသားကြီးနဲ့အများကြီးဖြစ်နေတဲ့အခါကျတော့အကုန်လုံးပို့နေမပြီးနိုင်ဘူးလေခြုံကုန်ပြီပို့ပေါ့အဲဒီဆွေမျိုးသားကြီးကကိုယ့်အတွက်ကျေးဇူးများတယ်ဆိုရင်တော့တည်တံ့ပို့ဒီမှာဘုန်းကြီးတို့ဗာလေးပြောကြတယ်လဲဆိုတော့ဒီတကယ်လက်တွေ့ပိုင်းပေါ့နော်ခုနကသူကပြောတာကတော့ကိုယ့်အကူပို့ ပြီးတော့ကတော့ဝိသုဒ္ဓိညွန်တာတော့တရားကျင့်တရားတွေကျင့်တဲ့ပုဂ္ဂိုလ်ကဘုန်းကြီးတို့ကညွန်တာအဲ့ဒါမပါဘူးဝိသုဒ္ဓိမှာကပြီးတော့ဆရာသမားတွေပို့ပြီးတော့ကကြမိဘနှစ်ပါးပို့ဆွေမျိုးသားချင်းပို့အဲ့လိုပုံရင်ပုံရင်နဲ့ကိုယ့်ရဲ့မေတ္တာစိတ်ကပြန့်ပြန့်ပျောက်သွားတတ်တယ်ဗျပုရုဇဉ်သဘာဝရပျောက်သွားရင်ဒီမှာကိုမေတ္တာတက်ဖြစ်လာရတာကကိုယ့်ဆရာသမားပေါ့ဗျာကိုယ့်ဆရာသမားတော့များသောလေးစားတယ်ကြီးညိုတယ်မေတ္တာစိတ်ဖြစ်လွယ်တယ်ဟောမာဘောရီမြန်ဆရာတို့ဘာဝတော်ဆရာတို့ချမ်းမြေဆရာတို့ကြီး အဲ့ဒီမှာအဲ့ဒါကိုပြန်ပို့ရတယ်မိဘပို့တယ်ရှင်မင်းသားရင်ပို့တယ်ပို့တဲ့အခါကျအေးချတဲ့စီကပျောက်သွားပြီဆိုရင်ခုနဆရာတော်ကြီးပြန်ပို့လိုက်မေတ္တာဓာတ်ဖြစ်လွယ်အဖောက်တော်ဆရာတော်ကြီးဘေးရန်တည်းကင်းကွာချမ်းသာလို့ချမ်းသာပါလေသို့မဟုတ်ချမ်းမြေဆရာတော်ကြီးဘေးရန်တည်းကင်းကွာချမ်းသာလို့ချမ်းသာပါလေမဟာဗောဓိမြတ်ဆရာတော်ကြီးဘေးရန်တည်းကင်းကွာချမ်းသာလို့မေတ္တာဓာတ်တွေမဖြစ်မချင်းပေါ့လေပို့ပို့ပို့ပို့ပို့ဟာမေတ္တာစိတ်လေးပြန်ဖြစ်လာပြီဆိုခုနဝိသုဒ္ဓိမဲ့ခိုင်းတဲ့အတိုင်းစဉ်စဉ်တိုင်းဆက်သွားမယ် ဆွေမျိုးသားချင်းတွေပြီးတော့မိတ်ဆွေမိတ်ဆွေတငယ်ချင်းတွေပေါ့နော်မိတ်ဆွေတငယ်ချင်းတွေကြလဲအလုံးချုံကုန်ပြီပေါ့ဗျာဘုန်းကြီးဒီမှာတော့ရေးထားတာတော့မိဘနှပြဂုဏနာချမ်းသာကိုယ်စိတ်မြဲပါစေဆွေမျိုးရင်းချာအလုံးမှာချမ်းသာကိုယ်စိတ်မြဲပါစေမိတ်ဆွေတဟာအလုံးမှာချမ်းသာကိုယ်စိတ်မြဲပါစေပြီးတဲ့အခါကျတော့မချစ်မမုန်းတဲ့ပုံကိုယ်တွေကိုမသိတဲ့ပုံကိုယ်မမြင်ဘူးတဲ့ပုံကိုယ်မယဉ်သိတဲ့ပုံကိုယ် ဒါချင်းမချစ်မမုန်းတဲ့ပုဂ္ဂိုလ်ဒါကိုဘယ်လိုပို့မလဲမချစ်မမုန်းမှာပုဂ္ဂိုလ်မှာချမ်းသာကိုစိတ်မြဲပါစေအကုန်ပို့ရမှာနော်မေတ္တာဓာတ်မဖြစ်သေးခင်တာဘုန်းကြီးတို့ကဘယ်ပုဂ္ဂိုလ်မပို့နဲ့ဘယ်ပုဂ္ဂိုလ်မပို့နဲ့ဒီလိုညွှန်မေတ္တာစိတ်ဖြစ်သွားရင်တော့အလုံးပို့ရမယ်ပြီးတဲ့အခါကျတော့မုန်းတဲ့ပုဂ္ဂိုလ်မုန်းစေဝင်မှာပုဂ္ဂိုလ်ကချမ်းသာကိုစိတ်မြဲပါစေပြီးတော့ယံသူပုဂ္ဂိုလ်ယံတတ္တုပြုပါပုဂ္ဂိုလ်မှာယံသူနဲ့တတ္တုဆိုတာတူတူပါပဲ ယန္တပုဂ္ဂိုလ်တတ္တုလို့ခေါ်တယ်ယန္တတုပြုပါပုဂ္ဂိုလ်မှာချမ်းသာကိုစိတ်မြဲပါလေအဲ့လိုပုံရင်းပုံရင်းနဲ့ခုနလိုနော်မေတ္တာစိတ်ပြပျောက်သွားပြီဆိုကိုမေတ္တာတက်ဖြစ်တဲ့ဆရာတော်ကြီးကိုပြန်ပို့မယ်ပြီးတော့မှဒီစီစဉ်သွားလိုက်အဲ့လိုပို့လို့ရင်ပို့ထီရောက်တယ်ဒါကတော့တကယ်လွယ်တင်ပြီပေါ့နော်အဲ့ဒါလေးသုံးကြည့်စေချင်တာအခုပြောချင်တာဟိုကိုကမေတ္တာတက်ပြီးပျောက်သွားပြီမေတ္တာတက်ဖြစ်တဲ့ဆရာတော်ကြီးကိုပြန်ပြန်ပြန်ပို့ ကဒီစီစဉ်တိုင်းသွားလိုက်ဟာမေတ္တာပြပြောက်သွားပြန်အဲ့ဒီငကိုဆရာတော်ကြီးကိုပြန်ပို့လိုက်အဲ့လိုမေတ္တာစိတ်တွေယူယူပို့ပေါ့သူ့ရဲ့စီစဉ်တိုင်းတော့အကုန်လုံးသွားပေါ့နော်အဲ့ဒီကနေဘယ်လိုပို့လဲဆိုတော့ကိုကအိမ်ထဲမှာပို့နေရင်တို့အိမ်တွေမှာမြတ်တတာချမ်းသာကိုဒီအိမ်တွေမှာရှိတဲ့ပုဂ္ဂိုလ်တတ္တဝါတွေဘုန်းကြီးတို့ဆိုတို့เจ้าတွေမှာမြတ်တတာချမ်းသာကိုယ်စိတ်မြဲပါစေပြီးတော့ကိုနေနေထိုင်တဲ့ဧရိယာပတ်ဝန်းကျင်တွင် တို့ဣရိယာတွင်မှာမြတ်တတာချမ်းသာကိုယ်စိတ်မြဲပါစေဒီလိုဆက်ဖို့မယ်ပြီးတော့ဒီမျိုးတွင်မှာဒီဘုန်းကြီးတို့ရွာမှာနေဖို့တို့ရွာတွင်မှာစာယူပြီးတော့တို့နိုင်ငံတို့တို့မျိုးတွင်မှာမြတ်တတာချမ်းသာကိုယ်စိတ်မြဲပါစေတို့နိုင်ငံတွင်မှာမြတ်တတာချမ်းသာကိုယ်စိတ်မြဲပါစေတို့ကဘာတွင်မှာမြတ်တတာချမ်းသာကိုယ်စိတ်မြဲပါစေတို့ဆက်ကြောလာတွင်မှာမြတ်တတာချမ်းသာကိုယ်စိတ်မြဲပါစေနန္ဒဆက်ကြောလာမြတ်တတာချမ်းသာကိုယ်စိတ်မြဲပါစေ စัจ java ယူဆတော့ကြွာတာပေါ့နော်လောကနီရတော့ဒီဂျိုကြီးကိုလုံးဟာစัจ java လာတခုဒီလိုသတ်မှတ်တယ်ပေါ့နော်ဘုန်းကြီးတို့စัจ java လာပေါင်းများစွာဂျိုပေါင်းများစွာပေါ့ဘုန်းကြီးတို့ဗုဒ္ဓဝတ္တနီရတော့32ပုံကစัจ java လာတခု32ပုံပေါင်းများစွာစัจ java လာပေါင်းများစွာဒီလိုအဲ့တော့ဖြည်းဖြည်းနဲ့ချက်ပို့လိုက်တာပေါ့ဗျာနောက်ဆုံးအနန္တစัจ java လာဒီကိုချက်ပို့လိုက်ပို့ပြီးတော့တခါ နောက်ပြန်ဆုတ်ပြီးပုံမဲ့ဆက်ကြောင်ဒုဆက်ကြောင်လာညတတာချမ်းသာဒုကဘာဒုနိုင်ငံပြီးတော့ဒုမြို့ဒုဧရိယာဒုကျောင်းတွင်နော်ဒုရွာတွင်ဒုအိမ်တွင်ပြီးတော့ကရန်သူပြီးတော့ကမုံသူပြီးတော့မချစ်မမုံသူပြီးတော့မိတ်ဆွေတငယ်ချင်းတွေချွေမျိုးသားချင်းတွေမိဘတွေပြီးတော့ကဆရာသမားတွေယောဂီတွေကိုယ့်အကူဒီလို ပြန်ပြီးတော့ကို ကိုကိုကိုထီအောင်အဲ့လိုပြန်ပို့ရအဲ့လိုပို့ပို့တဲ့အခါကျတော့ခုနမေတ္တာဓာတ်ကြီးပျောက်သွားမယ်ဆိုရင်မေတ္တာဓာတ်ဖြစ်တဲ့ဆရာသမားကိုပြန်ပို့လိုက်မေတ္တာတွေစိတ်တွေဖြစ်လာလိုက်ပြန်ပွားလိုက် အစီအစဉ်တိုင်းပွားလိုက်အဲ့လိုဆက်ဖို့ကြည့်ပါတော့အဲ့ဒါဆိုရင်ဘုန်းကြီးတို့မေတ္တာဘောတာထီရောက်ပါတယ်အဲ့တော့ဒီနေရာမှာဗာပြောခြင်းလဲဆိုဘုန်းကြီးတို့ဒီနေ့ကောင်းစည်းလေးပေးထားပါတယ်နော်ရှင်မင်းနဲ့ယတာ၃ယောက်ဘာဖြစ်လို့ခုနကဘုန်းကြီးတို့က မုန်းတဲ့ပုဂ္ဂိုလ်ရန်သူပုဂ္ဂိုလ်တွေကိုလည်းမေတ္တာထားရတယ်လေဆိုလို့ရှိရင်ဘုန်းကြီးတို့ဗာတွေ့ရလဲဆိုတော့ဇတ်တော်တော့မဟုတ်ပါဘူးဗျာဘုန်းကြီးတို့ပုံမြင်လို့လို့တကယ်ဖြစ်ပြလို့လို့စာတပုတ်ဖတ်ဖူးတာအရှင်တော်ကမင်းတွေပေါ့ဗျာတိုင်းပြည်ကိုချုပ်ပရင်လောက်တဲ့ပုဂ္ဂိုလ်တွေကတိုင်းပြည်မြို့တော်လှည့်လည်ပြီးဆိုအကောင်းဆုံးရင်ဆင်ရင်ပေါ့ဆင်ရင်စီးပြီးတော့မြို့တော်လှည့်လည်လှည့်လည်တော့အဲ့ဒီဆင်ပေါ်မှာဆင်ဦးစီးပေါ့ ပါတယ်သူကနောကပကက်ကြီးထဲမှာဘယင်ပါမယ်ဘေးမှာပညာရှိမှပါတော့ဘာဖြစ်လို့လဲဆိုအကြောင်းကိစ္စကြီးပညာရှိမှကြီးကမေးရင်ဖြည့်ရှင်းတော့မျိုးတော်လှည့်ပြီးတော့သူကမျိုးတော်လှည့်တယ်ပေါ့ဗျာပူဇော်ခံတယ်ပေါ့ဟောက်ကလည်းလုံချိုးရေးစစ်သားတွေလည်းပါမှာပေါ့အဲ့လိုလှည့်လေတဲ့အခါမှာကိုယ်အိမ်ရှေ့ရောက်ရင်ထွက်ထွက်ပြီးဒူးထောက်ပြီးတော့အယုသေးပေးကြတော့တနေရာရောက်တော့လူ၃ယောက်က ဘယင်ကိုလာပြီးတူထောက်ပြီးခါစားပြီးအယုတ်သိပေးကြတယ်အဲ့ဒီအချိန်မှာဘယင်ကဘလို့ဖြစ်သွားလဲအဲ့ဒီလူ၃ယောက်မှာတယောက်သောပုဂ္ဂိုလ်ကြအင်မတန်ချစ်ခင်တဲ့စိတ်ပေါက်တယောက်သောပုဂ္ဂိုလ်ကြဘလို့ဖြစ်နေလဲဆိုတတ်ချင်တဲ့စိတ်ပေါက်တယ်တယောက်သောပုဂ္ဂိုလ်ကြတော့စိတ်ကဘလို့မှမနေဘူးဒါဒါဘုရားသူ့ကိုလေးစားလို့လာပြီးတော့ပူဇော်တဲ့အနေနဲ့ဒုထောက်ပြီးတော့အယုတ်သိပေးကြတယ် ဒါပေမဲ့ဒီမှာမင်းမှာဖြစ်နေတာကဟိုလားတယောက်သောပုဂ္ဂိုလ်ကြအင်မတန်ချစ်ခင်တဲ့စိတ်ပေါက်တယ်တယောက်သောပုဂ္ဂိုလ်ကြတတ်ချင်တဲ့စိတ်ပေါက်တယ်တယောက်သောပုဂ္ဂိုလ်ကြစိတ်ကဘယ်လို့မှမခံစားဒီတော့အနိနာပညာရှိမှကြီးမေးတော့လေသူလည်းဘာမှမဖြစ်နိုင်မဖြစ်နိုင်တာနဲ့ဟိုဆင်းကိုခဏရခဏအိဆင်းမောဆင်းပြအဲ့ဒီ၃ယောက်ကိုသွားမေးခိုင်းတယ်သွားမေးခိုင်းတော့ဘယ်လိုဖြစ်လဲဆိုဘယင်းကချစ်ခင်တဲ့စိတ်ပေါက်တယ်လို့ तू ကလည်းချစ်ခင်တဲ့စိတ်ပေါက်တယ် ဘင်းကတတ်ချင်တဲ့စိတ်ပေါက်တယ်သူကလည်းတတ်ချင်တဲ့စိတ်ပေါက်တယ်ဘင်းကဘလို့မှစိတ်မရှိတဲ့ပုဂ္ဂိုလ်သူကလည်းဘလို့မှစိတ်ကမနေဘူးအဲ့ဒါပြောချင်တော့ပါဗျာဘုန်းကြီးတို့တဦးတယောက်ပေါ်မှာကိုကမေတ္တာထားရင်သူကလည်းကိုယ်ကိုမေတ္တာနဲ့တုံ့ပြန်ပါပဲတကယ်လို့ကိုကတဦးတယောက်ပေါ်မှာမေတ္တာမထားနိုင်ဘူးဆိုရင်ရန်သူလိုဆက်ဆိုင်သူကလည်းကိုယ့်ပေါ်မှာရန်သူလိုပဲမြင်ပါပဲရန်သူလိုပဲတွေ့ပါပဲရန်သူလိုပဲတွေးပါအဲ့ဒါလေးပြောချင်တာဒါကြောင့်မို့ မုံတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ရန်သူပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘယ်လိုပုဂ္ဂိုလ်ပဲဖြစ်ဖြစ်ဝိသုဒ္ဓိမကတော့စနစ်တကျမေတ္တာပို့ပါမေတ္တာပို့ရင်ပို့ရင်နဲ့ကိုယ်စိတ်ကို အေးသွားငြိမ်းသွားလောက်ရတော့ဘောနော်ဒါကတော့ဘုန်းကြီးတို့ဝိသုဒ္ဓိလမ်းမဲ့လာတဲ့မေတ္တာပုံကြီးတွေပေါ့နော်နောက်တစ်ခုဘုန်းကြီးကဘာပြောချင်တာလဲဆိုမေတ္တာတုတ်မေတ္တာတုတ်ပုံကြီးကိုပြောမယ်မေတ္တာတုတ်မပြောခင်ဘုန်းကြီးကဒီမှာဘာပြောဖို့လိုလဲဆိုတော့ဒီ မေတ္တာသုံးနဲ့ပတ်သက်ပြီးတော့မေတ္တာသုံးဟောရရင်ကြောင်းဒါလေးတွေစပြောမေတ္တာသုံးဟောရရင်ကြောင်းလေးရမေတ္တာသုံးလည်းသင်ပြီးသားဖြစ်အောင်လို့ပေါ့ဗျာနော်မေတ္တာသုံးမှာတော့ဒီထဲမှာတော့ဘုန်းကြီးတို့ပိဋိထဲမှာပါတယ်မေတ္တာသုံးကတော့မေတ္တာသုံးဟောရရင်ကြောင်းသီးတိုင်းမပါဘူးဗျာဒါပေမဲ့လို့သူ့ရဲ့တီကာတွေသူ့ရဲ့ထကရာတွေကြဒီမေတ္တာသုံးဟောရရင်အကြောင်းပါတာပေါ့နော်မေတ္တာသုံးစတာတော့သူပါဠိကတစ်မျိုး နော်အဲ့ဒါပြီးမှပြောမယ်မေတ္တာတို့ဟောရင်ကြောင်းဘာလဲဆိုတော့ဘုရားရှင်လည်းတကဘုန်းကြီးတို့လက်ထက်နဲ့မတူဘူးဗျာသင်္ကန်းဝက်လာလို့ရင်တကယ်ကိုတရားတရားနဲ့ဝက်တာဘုန်းကြီးတို့ခေကြကြီးလို့မဟုတ်ဘူးတရားတရားနဲ့ဝက်တယ်ဘုရားကြီးကနေတရားတွေသင်ယူကြတယ်ပရမအဆုံးတော့ဘုန်းကြီးတို့ရဟန်းတော်များကြောင်းဝိနည်းတက်ခါဘုတ်တွေသင်ယူရတာပေါ့နော်ဝိနည်းတက်ခါဘုတ်တွေဝိနည်းတွေကျင့်တတ်ပြီးဆိုမှဘုရားကြီးကတရားတွေယူတရားတွေယူပြီးတော့ ဟိမန္တာတောင်ချီပေါ့အိန္ဒိယမြောက်ပိုင်းဟိမန္တာတောင်ချီပေါ့အဲ့ဒီတောအုပ်တစ်ခုဝင်ရောက်ပြီးတော့ရဟန်း900ဟာဘုရားတရားတရားတော်အိမ်မှာသွားအထုတ်ကြအထုတ်တွေကဒီတောတဲ့တောင်ထဲမှာရှိတဲ့တစ်တပင်တွေပေါ့ဗျအတူတူအာမထုတ်ကြအောင်เนาะစကားပြောမိမှာဆိုလို့အစာရအကြောင်းကြောင်းနေကြောင်းကိုတစ်ပင်နဲ့ကိုထိုင်ပြီးတော့တရားထုတ်ကြအသီလပြည့်စုံတော့ရဟန်းတော်တွေရဲ့သီလတကူကြောင့်ဒီတစ်ပင်ပေါ်မှာ နေတဲ့ရုပ်စိုးနတ်တွေပေါ့ဗျာ မနေဝင်ဘူးသူတို့မှလည်းသူတို့မိသားစုတွေရှိတာကလေးတွေနဲ့ရှိတယ်ကလေးတွေလက်ဆွဲပြီးတော့ဒီရန်တော်တွေပြန်လည်လို့ပြန်လည်နေနဲ့စောင့်ဒီနေ့ပြန်လည်လို့ပြန်လည်ဒါပေမဲ့အရှင်မြတ်တရားမပြန်ဘူးဗျဒီနေရာပဲဆက်တိုက်တရားထုတ်နေသိသွားတဲ့ကဘာဖြစ်လာလဲကလေးတွေနဲ့ခြိပွေးပြီးသွားတယ်ဆင်းရဲဒုက္ခရောက်တာသူတို့တိုင်ပင်ကြတယ်ဟေ့တို့ဘယ်နဲ့လောက်ကြမလဲဒီရန်တော်တွေပြန်ပြေးအောင်တို့နှောက်ဆက်ကြမှာပေါ့ ပြီးတော့ကြောက်စရာအစိမ်းတွေပြတယ်ကြောက်စရာအတန်တွေပေးတယ်နော်လက်တွေပြခေါင်းတွေပြဒါတွေအစိမ်းတွေပြအနံ့မျိုးစုံမကောင်းတဲ့အနံ့တွေပြအဲ့မှာရဟန်းတော်တွေကကြောက်လန့်ပြီးတော့ဖြားကြနာကြတဘာရဲမဟုတ်ဘူးတော့ယဟန်900အဲတော့အမျိုးမျိုးတွေဖြစ်တော့သမာဓိကလည်းမရဘူးပေါ့ဗျာယောဂမျိုးမျိုးတွေကဖြစ်ထိတ်လန့်မှုမျိုးမျိုးတွေကဖြစ်သမာဓိမရအဲတော့သူတို့ဘာလဲတို့ဒီရမှာတော့တရားထုတ်လို့မသိတော့တော့ဘူး ဒီလိုဆုံးဖြတ်ပြီးတော့ဖရာထံပြန်ရတာပေါ့ဗျာဖရာထံကိုဒီအကြောင်းမျိုးဆိုရှောက်တယ်ရှောက်တဲ့အခါကျဖရာကဒီသူ့ရဲ့အတေအနုတေဉာဏ်အိန္ဒိယပရိယောပရိယတိဉာဏ်ဆိုတဲ့ဒီဉာဏ်တော်နဲ့ကြည့်တာဒီဉာဏ်တော်များဒီနေရာပဲသွားမှတရားရနိုင်တာဟုတ်အဲဒါကြောင့်သူတို့ဘာဟောပဲချက်သားတို့မေတ္တာမပို့ကြမပို့တတ်ပါဗျာဆိုတော့ဒီမေတ္တာတို့ကို ကမ္မထာအနေနဲ့ရောအကာအကွယ်အနေနဲ့ရောနှစ်မျိုးလုံးအတွက်ရည်ရွယ်ပြီးတော့ခေါ်တာနော်ဒီရန်900ဒီမေတ္တာကမ္မထာအထုတ်ရင်လည်းမညာဖွညာရမှာမြင်လို့မေတ္တာကမ္မထာပေးတယ်နောက်တစ်ခုကတော့အဆောက်အအုံအကာအကွယ်ရဖို့အတွက်မေတ္တာပို့ရမယ်ဒီနှစ်ကြောင်းနော်အကြောင်းနှမျိုးအကြောင်းကိုမြတ်စွာဘုရားဒါဟောခဲ့တယ်အဲ့တော့မြတ်စွာဘုရားထံကနေဒီမေတ္တာကမ္မထာတရားတွေသင်ပြရနောက်ပိုင်းနော်အဲ့ဒါတွေကိုရွတ်ဆိုရပွားများကြတယ် ပွားများတဲ့ကစောစောကဒုက္ခပေးတဲ့နတ်တွေဟာဟိုချစ်ခင်မြတ်နိုးပြီးတော့ရှ िख ောပူဇော်ဝိဇိဝငယ်တွေပြုကြတယ်သူတို့ကလည်းစောင့်ရှောက်ပေးကြတယ်ရဟန်းတော်များဒီမေတ္တာဘာဝနာပွားများခြင်းမေတ္တာကိုအခြေခံပြီးတော့နောက်ပိုင်းကျဝိပဿနာအထောက်တာပေါ့ဗျာအဲ့ဒီဝါရင်းမှာပဲယဟန္တာယဟန်900လုံးယဟန္တာဖြစ်သွားပါတယ်။မူရတာသုတ္တနိပတ် ပါလေပါတယ်ခောရကပါဠပါဠိပေါင်းပါလေပေါ့ဒီမှာကြည့်နေပါအဲ့တော့မေတ္တာသုံးရဲ့စာမှာခွန်ကြီးတို့ဘာစတာလဲဆိုယတ္တနုဘဝတော့ယက္ခာနေဝတတ္တနိဘိဒနာနော်အဲခွန်ကြီးတို့ဘိဒနာနဲ့ရှိနေတယ်ခွန်ကြီးတို့တပြေကပေကြီးပေနေတရားသစ်ဆရာတော်တော့ဘိဒနာဆိုတဲ့ပါဠိကပုတ်ကောင်းတယ်ဒီလိုဆုံးဖြတ်ထားတယ်နော်ဒါပါဠိတော်တော်များများရတော့ပါဠိဖတ်နည်းလေးလည်းမှတ်ထားပဲယတ္တနုဘဝတော့ယက္ခာနေဝတတ္တနိ ဗေဒနာပေါ့နော်တိတိတိနေပါပိဒနာမကောင်းယံမိစေဝနုယောဇံတော့ယံဟိရှိတယ်ယံမိရှိတယ်ဒီမှာလဲယံမိကပုတ်ကောင်းတယ်ဆိုပြီးပြောကြတယ်ဘုန်းကြီးလည်းယံမိကိုကြိုက်ပါယံမိစေဝနုယောဇံတော့ရတ္တိနိဝမတဏိတော့ဒါတော့မေတ္တာတုတ်ရုပ်ဖပူဇော်ဖို့မေတ္တာပွားဖို့အတွက်ရှေ့ရှေ့ဆရာတော်ကြီးတွေကတိုက်တွန်းထားတဲ့စကားပါပဲနော် ဟေအိုသူတော်ကောင်းတို့ပေါ့နော်ဒီယတ္တခြင်းမေတ္တာတုပိတရားတော်ဤအာနုဘာဝတော်အာနုဘောတော်ကြောင့်တကုရှင်မေတ္တာရဲ့တကုရှင်သောအာနုဘောတော်ကြောင့်ယက္ခာနတ်ဘလူတို့သည် နတ်တို့သည်ဘိဒံဘိန္ဒနံကြောက်ဖွယ်အာယုံမျိုးမျိုးကိုနတ် နေဝတတ်တယ်နေမပြကုန်ဒါမေတ္တာအကျိုးပါဗျာမေတ္တာပို့နေတဲ့ပုဂ္ဂိုလ်များဟာနတ်တရားနေကြောက်စရာလန့်စရာအာယုံမျိုးမျိုးဆင်းမျိုးမျိုးတာမျိုးမျိုးမပြဘူးဒီအကျိုးရတယ်လို့ပြောတယ်နော်ယံမိအကျဉ်မေတ္တာတုတ်ပေးတရားတော်၌တာလျင်ရတ္တိန်ဒီဝဟတ္တိန်ဒီဝနေညမပြပေါ့အတ္တန်တိတော် ပြင်းရမှုမရှိပဲအနုယုံဇံတော့အဖန်တလဲလဲဝါမြအထုတ်သူသည်ဒါကိုပြောတယ်နော်အဲ့ဒီမှာဘာပြောရလဲဆိုနေရောညောမပြတ်ပွားရမယ်လို့ပြောတယ်ဆက်တိုက်ပွားနေရမယ်နော်ဒီမှာ မတန်တီတော်အတန်တီတော်ပြင်းယူမှုမရှိပဲနဲ့အနုယုံဇံတော်ဖမှန်ထက်တာကြိုးစားအထောက်ရမယ်ဒါလေးပြောထားတယ်နော်ဒါဘာပြောရလဲဆိုဘုန်းကြီးတို့ဒီသူတော်ကောင်းတရားလုပ်တဲ့ခါမှာ ဘာဘာဝနာပဲလုပ်လို့ပေါ့နော်ပြင်းနေတဲ့ပုံကတော့ဒါဒီလုပ်ငန်းရဲ့အကြီးကျယ်ဆန့်ကျင်မဲ့အဖြစ်စီးတစ်ခုပဲအနိကဆိုရန်သူပဲပြင်းတဲ့ပုံကတော့ဘာဘာဝနာမှလုပ်လို့မရဘူးပြအဲ့ဒါသိချတယ်ပြင်းနေတဲ့အတွက်တကယ်လုပ်ရင်လည်းပဲတင်းတင်းရဲမလုပ်ဘူးပြချိုးချိုးဆဆမလုပ်ဘူးချိုးစားမလုပ်တဲ့အတွက်သူလုပ်တဲ့လုပ်ငန်းမအောင်မြင်ဘူးဗျာဒါကြောင့်မို့ အနှောက်ယှက်နေနဲ့ပြောရင်ပြင်းတဲ့ပုံကအလုံးမလုံးတဲ့ပုံကတော့ဘာတရားမှမရနိုင်ဘုရားတနည်းကပြောခဲ့ပါတယ်ဘုရားရှိမှဥပဝေအကြောင်းလေးဒီမေတ္တာခြေကကျင့်ဝတ်15ပါးပြောရင်နော်လူတိုင်းလူတိုင်းကမရှိတာကိုရှိအောင်လုပ်လို့ရတယ်မသိတာကိုသိအောင်လုပ်လို့ရတယ်ဒီတဲ့ခက်တာကတော့မလုပ်တာမကျင့်တာပြင်းတော့မလုပ်ဘူးပေါ့ဗျာမကျင့်ရင်တော့ဘုန်းကြီးပအောင်ဘာမှဖြစ်နိုင်ဘူးဗျာ အဲ့ဒါတော့အခက်ဆုံးပဲဒါကြောင့်ဒီဟာလေးလည်းမှတ်သားဖို့ကောင်းတယ်အဲ့ဒါလေးလည်းပြောကြနော်ပြီးတော့ခါပါအောက်ကပါဠိလေးယုံနည်းလေးဆက်ပြောမယ်ဒုက္ခံဒုပ္ပိတုတ်တော်စာမေတ္တာပို့နေတဲ့ပုဂ္ဂိုလ်ဒုက္ခံဒုပ္ပိချမ်းချမ်းသာသာအေးရတယ်တုတ်တော်စာချမ်းချမ်းသာသာနိုးရတယ်ပပံကိရှိနပတ္တိအိမ်မက်ဆိုးတယ်မမက်ဘူးတချို့ကြတော့ဒီတတိနဲ့အိဋ္ဌာပဲဖြစ်ဖြစ်မေတ္တာနဲ့အိဋ္ဌာပဲဖြစ်ဖြစ် အိပ်ရင်တက်တောင့်တက်တာတွေချို့ကြလူလွန်အော်ဟဲ့ညင်းညူပြီးအိပ်တာအိပ်မဲ့ဆိုးရမြင်မသေးနော်မေတ္တာကျိုးမေတ္တာအကျိုး7မျိုးရှိတာပေါ့ဒီမှာတော့နည်းနည်းလောက်ပဲသူကရေးသွားရှေ့ဆရာတော်ကြီးဧဝမာရီကုလပြန်ဒီလိုရောခုံတော်နဲ့ပြည့်စုံတဲ့မေတ္တာပိတရားတို့ကိုမေတ္တာဘာဝနာကိုနော်အတ္တမနာမငါတို့ယူဖတ်ပူဇော်ကြမယ်သုံးဖို့ပွားများကြမယ်ဒါလေးပြောသွားတော့ ဒါကတော့မေတ္တာဆိုရအစာပါဠိလည်းရုပ်ဖန်ဒီလေးလည်းသိစေခြင်းလို့ပြောတာပြီးတော့ဘုန်းကြီးတို့ရင်ဘက်ကပြောတယ်နာသခုရမာစေကိစီယေနဝိဟောကရဏီယမတ္တကုတိဘုန်းကြီးအဆုံးချောတယ်ကရဏီယမတ္တကုတိနာယန္တတဏပရံဘိသမစ္ဆာအဲ့ဒီကနေပြီးတော့သကောဥစုစာသူဥစုစာသူဆောသတ္တမုဒုနာတိမာနိပြီးတော့တန်တုတကောဇာသူကရောဇာအပကေဇာတန်လောက်ကောဟောဒီတန်တေတတိယောဇာနိပကောဇာအပကဘော ကုလေတောနာနုကိထောပြီးတော့မှနာသခုဒ္ဒမာသတိကိစီရေနဝိညုပလိဥပဝရိယောဒီတိုင်အောင်ကမေတ္တာပွားတာပဲဖြစ်ဖြစ်ဘယ်ကမ္မထာမဲ့အာထုအာထုဒီအခြေခံကျင့်ဖို့15ပါးနဲ့ပြည့်စုံလို့ရပါတယ်ဒီအခြေခံကျင့်ဖို့15ပါးနဲ့မပြည့်စုံရင်တော့ဘုန်းကြီးတို့ဗတရားမှမရနိုင်ပါနော်နာသခုဒ္ဒမာသတိကိစီရေနဝိညုပလိဥပဝရိယောဒီတရားပြီးသွားပြီ ပြီးတော့မှဒုက္ခိနောဝခေမိနောဟွန်တုတဗ္ဗတတာဘုံတုဒုက္ခိတတာမေတ္တာတော့ကြတော့သူကဘုရားကမေတ္တာပုံဤကိုဒီဘယ်လိုဟောထားလဲဆိုတော့ဒီအလိုအကျိုးလိုလားစိတ်နဲ့မေတ္တာပုံဤအကျိုးမဲ့မဖြစ်ဆိုတဲ့စိတ်ထားနဲ့မေတ္တာပုံဤအဲ့လိုခွဲထားအကျိုးလိုလားစိတ်နဲ့မေတ္တာပို့တဲ့ခါမှာလဲတတ္တဝါတွေကိုတစုတပုံပြီးအာယုံပြုတဲ့နေ့နှစ်စုနှစ်ပုံအာယုံပြုတဲ့နေ့သုံးသုံး သုံးစုတပုံသုံးစု သုံးပုံအာယုံပြုတဲ့နည်းဒီလိုဆက်ခွဲထားတတ္တဝါတွေကိုတစုတပုံအာယုံပြုတဲ့နည်းကိုပြလို့တဲ့ဒုက္ခိနောခေမိနောဟုံတုသဗ္ဗတတ္တဘုံတုဒုက္ခိတတ္တဒါကိုကြည့်ပြီးတော့ဘုန်းကြီးတို့မင်းကုန်တိပိကဆရာတော်ကြီးကလုံးစုံများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံပေကင်းစင်ကိုငြိမ်းကြပါစေဒါပဲနော်ဒါမေတ္တာတော့လူတိုင်းကရနေတဲ့အတွက် ဒီဒိဗေရှိတာဆိုသိစေချင်တာပေါ့နော်ပြီးတဲ့အခါမှာအောက်ကဘာဆက်ဟောလဲဆိုတော့ဘုန်းကြီးတို့ယေကေစီပါဏဗုဒ္ဓတိတတဝါထာဝရဝနဝတေတာနော်အဲ့မှာအဲ့ဒါဘာပြောရလဲဆိုတော့နဝတေတာအကျွေးမအုပ်ဆုံးလုံးစုံကုန်သောနော်တတဝါဒီတတဝါပေါ့ကြောက်တဲ့ပုဂ္ဂိုလ်ထိတ်လန့်တဲ့ပုဂ္ဂိုလ် အဲဒီလိုပုံကိုယ်တွေနောက်ထာဝရဝမကြောက်လမထိတ်လတဲ့ပုံကိုယ်တွေဒီလိုခွဲတာတော့ပြီးတဲ့အခါကျတော့ဒါကနှစ်စုခွဲပြီးအာယုံပြုတဲ့နေ့သုံးစုခွဲတာကိုဆက်ပြီးတော့ဖရာမိပါဒီကဝါယောမန္တာနော်ခန္ဓာကိုယ်ရှိရှိမျိုးမျိုးတခုမေဇိမာလည်းလက်တန်တခု ဒါတကာအတူတာတစ်ခုပေါ့မန္တာခန္ဓာကိုယ်ကြီးကြီးရှိတဲ့တ attva တစ်မျိုးမစ္စည်းမအလလတန်တတ attva တစ်မျိုးအနုကခန္ဓာကိုယ်သေးသေးတ attva တစ်မျိုးပေါ့ထူလာခန္ဓာကိုယ်ဝရဲဆူရဲဖြိုးတဲ့တ attva တစ်မျိုးပိန်နဲ့လှီတဲ့ကြုံတဲ့တ attva တစ်မျိုးမစ္စည်းမအလလတန်တ attva တစ်မျိုးအဲ့လိုတွေခွဲဟောတာပြီးတော့မှဒိဋ္ဌာဝါယဝအရိတာမြင်ရတဲ့တ attva တစ်မျိုးမမြင်ရတဲ့တ attva ဒါနှစ်စုခွဲတာ ဧဝရူတေဝတန်ဒီအဝိတုတေဝေးမှာရှိတဲ့တ attva တစ်မျိုးနီးမှာရှိတဲ့တ attva တစ်မျိုးဘူရဝတံဝေတိဝနော်ဘဝတွေနောက်ထပ်ဖြစ်အောင်မဲ့ပုံကတစ်မျိုးဘဝတွေနောက်ထပ်မဖြစ်တော့မဲ့ပုံကတစ်မျိုးအဲ့လိုခွဲတယ်အဲ့တော့ဒီမှာဒုရဒုရပေါင်းရင်နှစ်စုကဒုရပေါင်းမယ်သုံးစုကဒုရပေါင်းမယ်နှစ်စုကကြောက်တာ မကြောက်တာရဲ့အောက်ဒိဋ္ဌဝါယောအရိတာမြင်ရမမြင်ရရဲ့ပြီးတော့ဒုရီအာဝိဒုရီ ဝေးနေနီးနေရဲ့နောက်ဘူရဝတံဝေတိဝဘဝဇာဆုံးမဆုံးများစွာဒါကနှစ်စုပေါ့ဗျာသုံးစုကတော့ဒီကဝါယောမန္တာမစ္စည်းမာတာတကအနုကထူလာဒီလိုသုံးစုခွဲပြီးပို့ခိုင်းတယ်ဘာဖြစ်လို့လဲဆိုဘုန်းကြီးတို့ဒီမှာကြည့်လိုက်ပြီရဟန်းတော်တွေကအများကြီးပဲဗျရဟန်းတော်9ရဟန်းတော်900နော်တချို့ကတစုတည်းပို့တာအယုံကြိုက်ပြုတာမေတ္တာပို့တာကြိုက်မယ်တချို့ကျတော့ နှစ်စုကြိုက်တယ်နှစ်စုမှလည်းကျိုးကကြောက်တာမကြောက်တာကြိုက်မယ်ကျိုးကဝိနေနည်းတွေကြိုက်မယ်ကျိုးကမြင်ရမမြင်ရကြိုက်မယ်ကိုကြိုက်တာပို့လို့ရတယ်ကျိုးကသုံးစုကြိုက်မယ်သုံးစုမှလည်းဒီမှာသုံးမျိုးလောက်နော်ရှေတိုလာတစ်မျိုးပါတယ်ကြီးငယ်လာပါတယ်စုကြုံလာပါတယ်ကြိုက်တာပို့ရမှာအဲ့လိုခွဲခြားဟောသွားတယ်ဒါကအကျိုးလိုလားစိတ်နဲ့မေတ္တာထားတဲ့ဤပေါ့ဗျာအဲ့တော့ပြောရရင်ဒီမှာမေတ္တာသို့မေတ္တာပို့နည်းဆိုတာဘာလဲဆိုရင် ချုံပြုံမယ်ဘုန်းကြီးတို့နောက်ရမှာပဲဒီမှတ်စုတွေပေးတာပေါ့နော်အဲ့မှာမှတ်စုမပါလဲကြည့်ပါဘုန်းကြီးတို့မင်းကိုဆရာတော်ရမေတ္တာပို့ဆက်တနည်းကိုကြည်တာအဲ့ဒီစာရွက်လေးနော်အဲ့ဒါလေးနဲ့ကန်ပြောရမှာအဲ့တော့မင်းကိုဆရာတော်ရမေတ္တာပို့ဆက်တနည်းနဲ့မှာနံပါတ်1ကနေပြီးတော့ရှစ်ထီအောင်ကအကျိုးလိုလားစိတ်နဲ့မေတ္တာပို့တယ်နောက်910 7ကအကျိုးမဲ့မဖြစ်ဆိုရင်စိတ်တပို့စိတ်ထားပြီးမေတ္တာပို့ရမယ်ဒါလေးမှတ်တာပါနော် အဲနောက်ပြန်မှဆက်ရှင်းမယ်နော်ဒီနေ့ဟောပြောဆွဆုံးမှတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။